ကျေးဇူးရှင်မဟာဗောဓိမြတ်ဆရာတော်ဘုရားကြီး1362ခုနှစ်ဒုတိယဝါဒလသံ9ရက်21ရက်9လ69ခုဖော်ရုံးနေ့တွင်ဟောကြားအပ်သောသီလစစ်တမ်းတရားတော်ရာခြင်းစကားကိုအာငါတိဝတာမိဆိုတော့မယ်တဲ့တန်သူငါဆိုမဲ့စကားကိုတုံမီတင်တကာတကမတို့ဝရိထာလိုက်ဆိုကြကုန်လို့ဆိုတာဟုတ်ကလားဗျာတို့တို့ တိုက်ရိုက်ပါတာပြန်လိုက်တော့ငါဆိုသလိုလိုက်ဆိုလို့ပြောတာတယ်ဒီဒါပဲထင်တယ်အဲ့တော့ဘာဖြစ်လို့ဒီမှာငါဆိုသလိုလိုက်ဆိုလို့ခိုင်းတယ်လဲမေးစရာရှိတော့ဟင်တို့ဒီတရဏဂုံရှိကတိုင်ပြီးတဲ့အချိန်မှာစိတ်တော့ကိုဖို့နဲ့လိုက်ခဲ့မှာဆိုလို့ဟုတ်ကလားအင်းဗုဒ္ဓံတရဏဂိသာမိဆိုတော့ဆိုပါတယ်စိတ်ကအင်ပြန်ရောက်နေရင်တရဏဂုံတည်ပါမလားမတည်ပါဘူး ပဇာနှုတ်တရဏဂုံတော့တီမှာပေါ့လေဟုတ်ခလားလားအဲတရဏဂုံသုံးပါလုံးတီးမှာပွားလို့ရမှာမတီးပွားလို့ရပါမလားမရပါဘူးအဲတော့အဲ့ဒီနေရာမှာသိလွတ်ပြီးတော့နမောမဲ့နမာမဲ့လိုက်ခဲ့မှာသို့လို့တာတော်များကယာမဝရမိသံဝရိထအဲ့လိုပြီးတာဟုတ်ကလားဗျအဲ့တော့သူတဏှာတော်များရှိမှရောက်လို့ယာမဝရမိတံဝရိထဆိုရင် တို့တရားဓမ္မများကဘယ်လိုသဘောပေါက်ရမှာတော့ဟောတန်ဃာတော်များကသူတို့ဆိုသလိုလိုက်ဆိုလို့ပြောတာဒီတော့တော့သဘောပေါက်ရမှာနော်ဟင်ဟိုပါဠိတွေနဲ့ဒီမရတော့ငါဆိုသလိုလိုက်ဆိုလို့ခိုင်းတာဟုတ်ကဲ့အဲဘာလို့ငါဆိုသလိုလိုက်ဆိုလို့ခိုင်းလို့ဆိုတတိလွတ်ပေါ်မှာဆိုလို့ပြောတာတရားကိုယူနေတဲ့အချိန်တတိမလွတ်အောင်လို့ဟုတ်ကလားဗျာသဘောပေါက်ပါလားပြီးတော့တခါတို့တရဏဂုံသုံးပါပြီးပြီးတော့သတ်တတိပေးသေးတယ် ဟင်ပါရံတိတရဏကမနာမဟာပရိပုံနာပါတိလားဗျာအဲ့ဒါကလည်းယူခဲ့ပြီးတဲ့တရဏဂုံကိုမိမိရောရောနဲ့ဟုတ်ကလားဘုရားရှင်လည်းဒီအဲယရနာသုံးပါလို့ခေါ်တဲ့တရဏဂုံသုံးခုကိုအသက်နဲ့လဲပြီးရှာခဲ့တာတဲ့နော်သံဃာတော်တွေကတော့အသက်နဲ့လဲပြီးရှာထားကြရတာဒီအသက်ဆုံးရှာထားတဲ့ယရနာပစ္စည်းကိုတို့ အဲသူ့ရဲ့ဝေနေရသူ့သားသမီးတွေကမယိုမသေးနဲ့ပြစ်ထားရလကားဖြစ်သွားမှာပေါ့ဟင်ဟုတ်ကလားဗျာအဲတော့မိပါဒီအင်းကာမောင်မမကြောက်ရထားမောင်မမကြောက်နဲ့ပြီးွားလိုက်ရှာရှာလို့ရလာ တော့ခုသားလေးတွေခုသမီးလေးတွေတို့တံပိုးရှိတဲ့ဖိန်တို့ရွှေတို့မြတို့ယရနာလေးတွေဟိုဆောင်းလာတယ်ဆိုပါတော့ဗျာ အဲ့ဒါကိုကိုသားလေးချစ်လွန်လွန်လို့ကိုသမီးလေးချစ်လွန်လွန်လို့လေသွဲဖြစ်ပြီးထားတာကိုမဆွဲပဲနဲ့ထရန်ချိတ်ထားအမိပဲလို့နေမတော့ဟဲ့ဟင်အဖေရောပဲလို့နေမတော့သူတို့တော့လာမှမစားရမတော့ရနဲ့အဲငါခံပြခံစုလာတဲ့ယရနာဟင်အဲ့တော့မိပါပေးတဲ့ယရနာကိုလိုလေပင်းမှာအိတ်လေချုပ်ဖူးတယ်မှာဗျာဟင်သွားတော့ဟောဗျာပါတော့ဟောဗျာ ဘယ်ချင်းဖြစ်ဖြစ်လက်သောဓာတုသည်လက်မှာနာသောဓာတုသည်နာမှာတယ်လေလက်ဖေးမှာသောဓာတုသည်လက်ဖေးမှာဟင်ကိုထားတဲ့နေရာလေးဟာအဲရတဲ့ချိန်ကစပြီးဘယ်ချိန်ထိအောင်လို့ညပေမတယ်နဲ့ဟဲ့မသေးမချင်းပေတောင်ဟုတ်အိတ်သွားဝုတ်ပြီးပြီးသွားမှတယ်လေဟင်ယရနာဆွဲရင်းနဲ့ပြီးသွားတာမဟုတ်ဘူးလားအေးအဲ့ဒီတိုင်းဒီယရနာ၃ပါးကိုလည်းဟိုတို့ သေးဘောဘောနဲ့ရလို့အလကားယူပြီးအာမဘန္ဒီဆိုပြီးမိမိကြီးနေမှာဆိုလို့ပေးပြီးပြန်တော့တစ်ချိန်တတိပေးတဲ့ထဲနော်မပေးခင်ဟောမပေးခင်မှာလည်းတစ်ချိန်ထဲနော်ပေးပြီးတော့ဟောပေးပြီးတော့လည်းတစ်ချိန်အရေးကြီးလုံးလို့ဟုတ်ကလားဗျာအဲ့တော့တရဏဂုံကိုမိမိကြီးမလိုက်ခဲ့ပါနဲ့ကံတုံမှာဆုံးပြီးတော့မှလိုက်ပါကဲဖရာအာယုံပြုကြစို့ နမောတတဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတာနမောသာသုဗုဒ္ဓံရဏံကိသာမိဓမ္မံရဏံကိသာမိသံဃံရဏံကိသာမိဒုတိယံပိဗုဒ္ဓံရဏံကိသာမိဒုတိယံပိဓမ္မံရဏံကိသာမိ ဒုတိယံပိသံဃန္တရဏံကိသာမိတတိယံပိဗုဒ္ဓန္တရဏံကိသာမိတတိယံပိဓမ္မန္တရဏံကိသာမိတတိယံပိသံဃန္တရဏံကိသာမိတေတရဏကမနာမဟာပြိပုံနာဒါကယူခဲ့ပြီးတဲ့တရဏဂုံသုံးပါးနဲ့များများပြည့်စုံကြစေဆိုတာများများပွားကြစေလို့ပြောတာတဲ့နဲ့ဟုတ်ကလားဗျာ ဒီသီလဆောက်တည်ကြသို့ဘာနာတိပါဒသူမနေ့ကလမ်းကြောင်းထားတာဒေသနာစဉ်ငါရဲ့ခွဲတန်းချမှာပေါ့ဗျာဟုတ်ကလားဗျာသူကောစကားနဲ့ကြည်စုဖတ်တာဒီငါရဲ့ပဲရနိုင်မယ်ဗျဟင်တို့လည်းလာတာဟောမဟုတ်ပါဘူးဗျတပါးရဲ့ချင်းချင်းလို့ပါ ကျင့်တာနဲ့ဟောတာဆန့်ကျင်ပဲဗျဟုတ်ကလားဟုတ်ပါဗျကျင့်နေရင်ဟောလို့မရဘူးဟောနေကျင့်လို့မရဘူးဗျအဲ့တော့ဒီ၅ရက်အတွက်ကိုဒါနာသီလဘာဝနာပေါ့ဗျာဟုတ်ကလားဗျာတခါဘာဝနာကြတော့နှမျိုးဗျာသမထဘာဝနာဝိပဿနာဘာဝနာဗျာဟုတ်ကလားဗျာတခါဒါနဖြစ်ဖြစ်သီလသောက်တီသောက်တီသမထဘာဝနာပွားပွားဝိပဿ ဝိပဿနာဘာဝနာဘွားဘွားတရဏဂုံငါဟောအရေးမကြီးဘူးလားဗျသူဒီတော့ထင်တယ်သူဒီတော့ကျဲသူမပါတဲ့ဒါနာသည်တုတ်တိဒါနာဖြစ်နိုင်ပါမလားဖြစ်နိုင်ပါဗျာသူမပါတဲ့သီလကောတုတ်တိသီလဖြစ်နိုင်ပါမလားဖြစ်နိုင်ပါဗျာအေးသူမပါတဲ့ဘာဝနာကောတုတ်တိဘာဝနာဖြစ်နိုင်ပါမလားဖြစ်နိုင်ပါဗျာအေးတရဏဂုံသာသနာမှာအချုပ်ရဟုတ်ကလားဗျာအဲ့တော့တို့ဒီကနေ့တော့သီလလဲတယ်เนาะ မနေ့ကတော့ဒါနစစ်တံဟုတ်ကလားဗျာအဲထုတ်ခဲ့ပြီးပြီနော်အဲတော့တို့ဒါနဆိုတော့မိမိပိုင်ဆိုင်နဲ့ထင်တဲ့ပစ္စည်းကိုသူတစ်ပါးကိုစေရနာပဒါနဲ့ပြီးကန်းစွန်ကြဲတာပြောတာမဟုတ်ဘူးလားအဲတော့ဘာသာတိုင်းလူမျိုးတိုင်းမှာရှိနော်သို့တော့ဘုရားရှင်ရဲ့သာသနာနဲ့ထိုက်တန်နဲ့တန်းဝင်ဒါနကြတော့ပါရမီပါမထင်တယ်ဗျာ ရိုးရိုးဒါနလားပါရမီဒါနလားအဲတော့ပါရမီပါခြင်းရင်ညာမပါရဘူးလားဗျာအဲညာပါခြင်းရင်တတိမပါရဘူးလားဗျာအဲဒါမှသာတို့ညာနာတံပယုတ်ဆိုတာပါလားဟဲ့ဥက္ကဋ္ဌကုသိုလ်လားဟင်အထက်တန်းလားကုသိုလ်ဖြစ်မှာပေါ့တိဟိကုသိုလ်ခေါ်သလားဗျာဟင်တတိမပါရင်ဒွိဟိထင်တယ်ဟဲ့ဟင်လူကလေးကမလူခြင်းလို့ဟိုလောဘတပ်ပြီးဆုံးလို့ဒါမဟုတ်ဘူးလားဒီလိုဆိုလောဘတော့ဒါနမကင်းနော် ပြီးတော့လဲကိုလှူကျင်တာလှူရတာဒီကနေ့ဘာယူခဲ့လို့တို့မိတ်ထုတ်သလားကိုလှူကျင်တာလှူရတဲ့အတွက်ဒေါသကောပါသလားဒီလိုဆိုရင်ဒီနှစ်ခုကတော့ပါတာသိကြတယ်တတိမပါရင်မောဟကင်းမှာမလားအဲ့ဒါလှူတုံးကအကြောင်းကလောဘတာဒေါသတာအကြောင်းကနှစ်ခုနဲ့လူတို့ဒွိဟိတ်ခေါ်တာလေလူတို့ကအဓိကရဒီပုဂ္ဂိုလ်ကတို့ဒီကုသိုလ်ကြောင့်ရခဲ့မဲ့ဘဝသာသနာနဲ့ကြုံခဲ့လို့တရားကျင့်ရင်မတက်နိုင်တော့ဘူး တတိလေးတစ်လုံးချုပ်သေးတာနော်ဟင်လူတို့ဖြစ်ချင်းဖြစ်မယ်နတ်တို့ဖြစ်ချင်းဖြစ်မယ်တရားလည်းနာခွင့်ရရကျင်ရမယ်သာသနာနယ်လည်းဝန်တန်းလည်းဖြစ်ချင်းဖြစ်မယ်ဟုတ်ကလားပစ္စယနုခဆိုတဲ့ပစ္စည်းထောက်ဖို့ဝန်တန်းဖြစ်မလားဓမ္မနုခလို့ခေါ်တဲ့ခြေတောင်းဝန်တန်းဖြစ်မလားဝန်တန်းတော့ဖြစ်မှာသို့တော့ဘလောက်အာထုတ်အာထုတ်ဝိပဿနာဉာဏ်တော့ရောက်နိုင်မယ်မက်မကြနိုင်ဘူးဟင်တတိမပါတဲ့ပါရမီကဒွိဟိတ်ကြဟင်သဘောပေါက်လား တတိပါတဲ့ဟာကြောင့်တတိပါတာနဲ့အတိကပိတာတယ်ဟုတ်ကလားရဲ့တတိရှိနေတဲ့နေရာဒီသိနေရတာမဟုတ်လားအဲ့တော့လူလူတဲ့နေရာမှာတတိကနေရင်ဟုတ်ကလားဒီနေရာမှာတိကမနေဘူးလားအဲ့တတိကတဲ့နဲ့ဟိုရှိနေတဲ့အချိန်မှာလောဘဝင်သေးလားဟဲ့ဒေါသကောမောဟကောဒီလိုဆိုအကျိုးဝေးမှာသေရနာတန်တန်တတာတန်တန်ဟိုတုတ်တိဒါနရဲ့အကျိုးမခံစားရဘူးလားအဲ့တော့လောကီမှာကောမကောင်းနိုင်ဘူးလားဟင်တန်တရာလေတဲ့နေရာလေ ဟင်တန်တန်လေးခံစားရမယ်ဟာလားတို့တတိမပါတဲ့ဒါနကအကျိုးပေးရင်ပဲကြမုံကောက်သားတယ်လို့ဖြစ်မှာပေါ့တတိမပါရင်ဘောကရောဖြစ်နိုင်မလားလောဘတတိမပါရင်ဘောကဖြစ်နိုင်မလားလောဘကောစိတ်တည်ရှေ့ရောက်နောက်ပြန်တော့ဖြစ်မနေနိုင်ဘူးလားပြန်တော့ပြန်မနေနိုင်ဘူးလားပြန်နေရင်မပူနိုင်ဘူးလားဒီလိုဆိုအကျိုးပေးတဲ့နေရာတဲကြမုံကောက်သားတို့ဖြစ်ပြီဘူးလားအဲတတိပါလို့စိတ်ပြီး တတိရှိတဲ့နေရာမှာမြဲနေဘယ်လိုခွက်ကင်ခွက်မှာလက်ကင်လက်မှာပေါ့ဟုတ်ကလားထင်ရှားတဲ့နေရာတတိကင်ထားရင်စိတ်ရှင်းရောက်နောက်ပြန်သွားနိုင်သေးလားဒါတော့ခုနပြောတဲ့အလိုသိုးကိလေသာတွေဝင်နိုင်သေးလားဒါရင်စိတ်တန့်လေးမဖြစ်နိုင်ဘူးလားဒါရင်ကိုယ်ပိုင်စိတ်နဲ့လူတဲ့ကိုယ်ပိုင်ဒါနာကောမဖြစ်နိုင်ဘူးလားကိုယ်ပိုင်ဒါနာဖြစ်ရင်ကိုယ်ပိုင်အကျိုးမခံစားရဘူးလားဒါကြပကံပြားတဲ့ကမုံကောက်သားတယ်လို့မဖြစ်နိုင်ဘူးလားအဲ့တော့တို့ပြုတဲ့ဒါနာသည်တတိပါရင်တိ ဟိုတို့သေတနာတန့်တင်တယ်ဟဲ့ဟုတ်ကလားဗျာဟင်အကျိုးပေးမတတ်နိုင်ဘူးလားဟဲ့တတိမပါရင်တမမလားအဲတော့ဒုက္ခပြုခဲ့တဲ့ဒါနမှာပေကြမုံပြုထားသလားပကံပြားတဲ့ကမုံဖြစ်အောင်လုပ်ထားသလားမထင်ပေါင်းဗျာတို့တော့ပါဇတ်တေကိုဘာလာကို30တန်း30ကောင်းကပ်ပြီးပြောစီချင်တာပဲဒီတိုက်တော်ကြီးနာဘူးဗျာထင်ကိုမထင်ဘူးဟင်ဟင်မထင်ပေါင်းဗျာတို့ရှိမို့ ဟုတ်ကလားဒီလုံးတိုက်ထားလို့နဲ့တူပါသဗျာဟင်ဟင်အဲ့တော့တတိပါလို့ရှိရင်လောဘကတ္တာဟုတ်တယ်နဲ့ဒေါသကောမောဟကောမောဟနဲ့တတိဒီအမှောင်နဲ့မိကွက်လိုပဲမိကွက်မိထွန်းတာအမှောင်ရှိသလားဟင်မိကွက်မိမရင်အမှောင်ပဲလို့တော့ဟင်ဟောဖွင့်သွင်းရသေးလားမိကွက်မိတ်ထားနဲ့အဲတတိရှိတာနဲ့မောဟပြေးတယ်တတိလွတ်ထားနဲ့မောဟရှိတယ်ဟုတ်ကလားဗျာအဲ့တော့မောဟကောကတ္တာသေးလား ဒီလိုဆိုရင်လောဘဒေါသမောဟအကြောင်း၃ခုကိုတတ်ပြီးပြုတဲ့ဒါနာတိဋ္ဌာနာဖြစ်နိုင်ဘူးလားအဲ့ဒီပုဂ္ဂိုလ်သားလည်းဘုရားနဲ့တွေ့တွေ့ပြိသိကဗုဒ္ဓရာဟနာနဲ့တွေ့တွေ့သူတို့ရဲ့ဟောတဲ့တရားကို တလုံးနာယုံတပုတ်နာယုံနဲ့မကြာနိုင်နဲ့ကဲဗျဒါနာမှာတတိမပါတဲ့ဒါနာနဲ့တတိပါတဲ့ဒါနာနိဗ္ဗာန်ဝင်ဖို့ကြတော့ဘလောက်သွားနေတော့ဟုတ်ကလား အဲ့တော့ဒုပြုခဲ့တဲ့ဒါနကတတိလွတ်ဒါနလားတတိနဲ့ဒါနလားဟုတ်ကလားဗျအရင်လောက်ခဲ့တာပြောတာပါဗျဟင်ကိုတို့ပြောလို့လိုက်ပြီးလောက်တာပြောတာမဟုတ်ပါဘူးဗျနောက်မေးမှထမေးဦးမယ်ဗျဟင်ကိုတော့ပူပူနွေးနွေးမပြောတာနေမှာပါဟင်ဟင်ဟင်အဲ့ဒီတတိပါတဲ့ဒါနဟာတိဟိတ်မဟုတ်ဘူးလားအကြောင်းငါသုံးခုခံထားတာလေဟင်အဲ့တော့သောမနာတာစိတ်ကလေးကမတန့်ဘူးလားဟင်ဟုတ်ကလားဗျာညာနာတံပယုကောဖြစ်ဘူးလား ပြီးတော့ကိုကိုယ်တိုင်လူတော်အသင်္ခါရိကကောမဖြစ်နိုင်ဘူးလားအဲ့ဒါသာသနာတာဝန်ဒါနာပါဘယ်တော့လုံလုံအေးလမ်းသွားရင်သူကက်ကလေးတစ်ခက်ပြည့်ပြည့်ဒါပါပါပဲအဲ့ဒါလည်းဒါမကဒါနာပဲမဟုတ်ဘူးလားခုတို့ငွေကုန်မှကြီးကြများမှဒါနာဖြစ်မှာလားလမ်းသွားရင်သူကက်ကလေးတစ်ခက်ဖယ်လိုက်ပန်းပါဟမ်ဒါနာမဖြစ်နိုင်ဘူးလားဒါသူတော်ဘာသိချမ်းသာအောင်လုပ်တဲ့လုပ်တွေထင်တယ်ဟုတ်ကလားဟဲ့သဘောပေါက်ပြီအဲ့တော့တို့သာသနာတွင်တာဝန်ဒါနာပြုနိုင်ပါမလား ပြုတ်တတ်အောင်မနေ့ကစစ်ပေးခဲ့ပြီးပြီဟုတ်ကလားဗျာအဲ့တော့ဒါနာပြီးတော့တို့ဒီကနေ့တော့သီလထင်နော်ဟုတ်ကလားအဲ့တော့တို့ဒီနေ့ကပြောတာဒီတော့ပါတို့ညတတ္တဝါတိုင်းတတ္တဝါတိုင်းလူမှမဟုတ်ပါဘူးရဘယ်လေးဘုံသားတွေကသာအကုန်လုံးပါပဲကောင်းစားခြင်းချမ်းသာခြင်းလို့လုပ်နေကြတာကြီးတယ်ပဲတို့ဒီကောဒီအခုလှူနေတာကော ကောင်းစားခြင်းလို့ချမ်းသာခြင်းလို့လုပ်နေကြတာအဲ့တော့ကောင်းစားခြင်းချမ်းသာခြင်းလို့လုပ်နေပြီဘာလို့မကောင်းစားတယ်လို့ဘာလို့မချမ်းသာတယ်လဲတို့မနဲ့ဒီလိုမေးတာတင်တယ်ဟင်အဲ့တော့ဘာလို့မကောင်းစားတာတို့မကောင်းစားခြင်းလို့မကောင်းစားတာလားကောင်းစားခြင်းဘာရဲ့နဲ့မကောင်းစားတာလားဟင်ဘာဖြစ်လို့တော့များဟုတ်ကလားဗျ ဟင်မဟုတ်သေးဘူးဗျမနေမနေရပြောတာလေဟင်ဒါနနဲလို့လားလွဲလို့လားဟင်ဟုတ်ကလားဗျဆယ်တော်တို့ဒါနကဘာတို့သွန်လွတ်တာရယူတာမဟုတ်ဘူးဟင်ငါပြည်စီဆိုတဲ့အစွဲကိုရင်ဝဆွေးနေတဲ့ဓာကိုဆွဲနှုတ်တာတယ်ငါပြည်စီဆိုတဲ့အစွဲကိုဆွဲနှုတ်ပါမှာဗျဟင်အဲ့တော့ဒီကအစွဲပါတဲ့ပြည်စီဆွဲနှုတ်မှာဒီကုသိုလ်ကအကျိုးပေးတဲ့ခါကြတော့အစွဲကင်းကင်းနဲ့ခံစားရမှာပေါ့ဟင် စေတနာအကျိုးပေးလေးစမ်းရည်လေးမတုံးရဘူးလားအစွဲပါသွားရင်တောင်ကြရည်မဖြစ်နိုင်ဘူးလားအဲ့တော့တောင်ကြရည်နဲ့စမ်းရည်ဘယ်ဟာသုံးကျင်တော့စမ်းရည်သုံးကျင်ရင်စွန့်လွတ်လေငါပစ္စည်းမနေရတော့တာဗရာပစ္စည်းကိုစွန့်ပြီးငါပစ္စည်းဆိုတဲ့အစွဲကိုလည်းလွှတ်ရမှာတင်တယ်တော့မဟုတ်ပစ္စည်းကိုလက်ကလွတ်လိုက်ရင်ငါပစ္စည်းဆိုတဲ့အစွဲကိုလည်းစွန့်ပြရမှာတင်တယ်ကဲအဲ့တော့တို့မှလွတ်ထားတော့ရှိတယ်စွန့်လာရှိရလားတတိမပါရဲ့ဟင် စွန့်နာတော့လက်ထက်ကပစ္စည်းစွန့်နာတော့ရှိကောင်းရှိမယ်ရုပ်ဒါနတော့ရှိတယ်စိတ်ဒါနရှိရလားဟင်ငါဆွဲမမလို့သိရင်စိတ်ဒါနရှိရလားဗျဟုတ်ကလားဗျဟင်ဒီတဲ့အကြောင်းတကာအကြောင်းမှများပါသေးလားအတင်းပြောအောင်ပါဟင်ဟင်သူတို့အကြောင်းပေါ်တဲ့ထိုင်နေရေသက်ချပြီးတရားသူတို့အကြောင်းဟုတ်သေးလားသုံးလိုက်ပြီလေဒါရှေးကဖရားလက်ထက်ကကြောင်းလွတ်ပွဲလို့ခေါ်တယ်ကြောင်းရေသက်ချပွဲလို့မခေါ်ဘူးလွတ်ရမှာနော်ဟင် အဲလို့တော့ရေပဲချပေးတယ်သူကြောင့်ဟုတ်သေးလားသာသနာပိုင်သွားပြီထင်တယ်သံဃာတို့သာသနာပိုင်ပေါ့လေပုဂ္ဂိုလ်ကြီးသူလူရင်တော့ပုဂ္ဂလိကပိုင်ပေါ့သူဟာဟုတ်သေးလားသူတော့ကြောင်းတကာကြောင်းမကဒါဒုဆောက်ထားတဲ့ကြောင်းကြီးနဲ့ခဏခဏလည်းညှို့ထုံးပြောဘူးလားအဲတော့ထိုင်ရတဲ့ကိုတော်ကြီးကြောင်းလုံးဖဲချထားတယ်လို့ကြီးပဲဟုတ်တယ်နဲ့ဟင်သူမိုးဟုတ်ကလားသူကြောင်းတက်ဆောင်ပေးနေရတယ်လို့ကြီးပဲပါလားရဲ့ကြောင်းတကာကြောင်းမ အေးအေးသူကွယ်သလားလို့ပြောကြည့်တာဟင်ဟုတ်ကလားဟဲ့ဟိုပြက်ကလားဟဲ့ဟင်ဟုတ်ကလားဗျာဟိုကြောင်းလွှတ်လိုက်ပြီဥသာပြက်ကလားအဲ့တော့တို့ဟိုကြောင်းပီပီကိုငွေနဲ့ဖန်တီးတယ်တင်းနဲ့တန်နဲ့ဖန်တီးတယ်ယုတ်ဒါနတော့ပြီးပါပြီစိတ်ဒါနမရှိသေးဘူးဘာတတိမပါလို့ထင်တယ်တီဥက္ကဋ္ဌမဖြစ်လို့ထင်တယ်ဟဲ့ဟုတ်ကလားဟဲ့ဒီလိုသူသာသနာတန်ဝင်ဒါနဖြစ်နိုင်မှာလား ဟုတ်ကလားဗျာလူတာပါမလားဟင်လူတာကြမှာဗျာမလူတာရင်ဟောလားအကုသို့ငွေပေးဝယ်တယ်လို့ဖြစ်တတ်တယ်တသိန်းကုန်အလူမှာတောကပါပါရင်တောကငွေတသိန်းပေးဝယ်တာမဟုတ်ဘူးလားတသုံးကိုလောဘကြီးကဲကဲနဲ့လို့ရင်လောဘငွေတသိမ့်ပေးဝယ်တာမဟုတ်ဘူးလားဟုတ်ကလားဗျအဲ့တော့တော့ကရှားလုံးလို့ဗျာငွေနဲ့ပြီးဝယ်ရတယ်လို့ဟုတ်ကလားဟဲ့ အဲ့တော့အကျိုးပေးတော့ဒီလောကပါမသွားနိုင်ဘူးလားဒီလောဘပါမသွားနိုင်ဘူးလားဒီလိုဆိုအာဟုသူငွေပြီးဝယ်တာနဲ့ပါထုတ်တော့ဟင်တတိမပါတဲ့ဒါနလေဒါဝင်ပါရမီဟိုတိဟိဒါနမဟုတ်ခဲ့ရင်ဟုတ်ကလားဗျာဟင်အဲ့တော့တို့သာသနာနဲ့ကြုံတုံးကိုတိဟိဒါနဖြစ်အောင်ဟုတ်ကလားစိတ်ဒါနဉာဏ်ဒါနဖြစ်အောင်လုပ်ပြပါဟုတ်ကလားဗျာအဲ့တော့တို့ဒါနာလွဲလို့မွဲတာတယ်နော် ဟုတ်ကလားဗျာ ကောင်းစားခြင်းရင်ဒါနကသွန်လို့ပေးပါဟုတ်လားတီလာကစောင့်သေးတာထင်တယ်ဖွင့်လွတ်ပစ်တာလားစောင့်သေးတာလားတီလာကစောင့်သေးတာလွတ်ထားတာမဟုတ်ဘူးဟုတ်ကလားဟဲ့အဲ့တော့တီလာကိုတီလာနဲ့တူအောင်ပြုဟုတ်ကလားဒါနဒါနနဲ့တူအောင်ပြုဒီလိုဆိုမကောင်းစားနိုင်ဘူးလားမချမ်းသာနိုင်ဘူးလားအဲ့တော့တို့တီလာပေါ့ဗျာဒီကနေ့တော့တီလာလဲ့တယ်နော် ဟုတ်ကလားဗျာအဲ့တော့တီလာမှာတို့တီလာမှာလဲဒါနလိုပဲယူယူတီလာဟုတ်ကလားအဓိတီလာလို့ခေါ်တယ်ပါရမီတီလာတယ်နော်နှစ်မျိုးရှိတယ်နဲ့အဲ့တော့တတိမပါရင်ယူယူပဲထင်တယ်တတိပါရင်အဓိတီလာဖြစ်နိုင်ဘူးလားပါရမီတီလာမဖြစ်နိုင်ဘူးလားအဲ့တော့တီလာနဲ့ပါရမီရှိတဲ့ထဲမှာတို့ဗုဒ္ဓဘာသာမူပိုင်ကတီလာရောပါရမီရောပါရမီဗုဒ္ဓဘာသာမူပိုင် သီလကတော့ဘယ်ဘာသာဖြစ်ဖြစ်သူ့ကျင့်တဲ့သူရှိပြီဟုတ်ကလားဗျသီလကပုံပိုင်ထင်တယ်ဟင်သူ့ဘာသာနဲ့သူတော့သီလဆိုတဲ့အကျင့်မရှိဘူးလားသူတို့သူတို့ပါရမီပါသလားဟင်တို့ဗုဒ္ဓဘာသာကြတော့ပါရမီလည်းပါရမယ်ထင်တယ်ဟင်ပါရမီမပါရင်သူများသီလနဲ့ဘာထုမှာတော့တာဝန်သီလဖြစ်နိုင်ပါမလားဟုတ်ကလားဗျာအဲတော့ရိုးရိုးသီလအတိသီလလို့ဒီလိုခွဲဗျာဟုတ်ကလားဗျာတခါတို့ထားပြီးတော့တမျိုးခွဲကြအောင်ဆို ကုသိုလ်နဲ့ပြောရင်ကံကုသိုလ်တဲ့ဗျ။သံကုသိုလ်တဲ့ဗျ။ညာကုသိုလ်တဲ့ဗျ။သုံးမျိုးခွဲစို့။ဟုတ်ကလားဗျ။အဲ့တော့ဒါနဟာကောကုသိုလ်ပဲထင်နော်။သီလဟာကောသူတို့နှစ်ခုပေါင်းမှခြေလန်းတလား။တဘောဝကိုသူတို့နှစ်ခုပေါင်းရတယ်။ဒါကံရာထင်လေ။ဟုတ်ကလား။ဟင်ကံစိုးကံဟောင်းကိုသီလနဲ့ပယ်၍ကံကောင်းကိုဒါနနဲ့ဆဲယူတာမဟုတ်ဘူးလား။နှစ်ခုပေါင်းမှထင်တယ် ကံလုံးကိုတော့ဖယ်လိုက်တယ်ဗျာကံလုံးဖယ်မထားရင်ဟောတစ်ဖက်မပဲ့နိုင်ဘူးလားအဲ့တော့ခြေလန်းတလန်းဆိုတာဟိုဘေးပျောက်ချင်ရင်ညာထောက်ပေးရသေးတယ်ညာမြောက်ချင်တော့နှစ်ခုပေါင်းမှတလန်းတယ်နှစ်ဖွားမှတလန်းတယ်ဟုတ်ကလားဟဲ့အဲ့တော့ဒါနာပြုရင်တီလံပါရဟုတ်လားတီလဆောက်တည်ရင်ဒါနာဟောနှစ်ခုပါရမယ်ဒီနှစ်ခုတွဲဖို့သင်ဖို့ကြတော့တတိပါရမှာတယ် ပါရမီကတတိကတောင်းယူมาတင်လေဟုတ်ကလားဗျာဟင်အဲ့တော့သူတို့နှစ်ခုပေါင်းပါသူတို့နှစ်ခုတည်းမှာဒါနကဘောဂကို တောင်းယူတယ်ထင်တယ်လူဘဝနတ်ဘဝကျင်လည်တဲ့နေရာသီးသိမ်ကိုဒါနက တောင်းယူလိမ့်မယ်သီလကဟိုလူဘဝနတ်ဘဝရောက်ဖို့ဘဝကိုတောင်းယူမယ်ထင်တယ်အဲ့တော့ဘဝကိုသီလကတောင်းယူဒီရောက်တဲ့ဘဝကိုအထောက်ကိုဖြီးစားဖို့ဒါနကတောင်းယူရမှာထင်သဗျာဒီလိုသူတို့နှစ်ခုပေါင်းမှာ တဟန်းတင်တာနှစ်ဘွားပေါင်းမှအဲ့တော့တို့သီလအားတွေတော့သိကောင်းနေတယ်ဒါနမပါရင် ဖွာသက်ရှိစားရမယ်ဖြစ်သွားမှာပေါ့ဟင်ဟင်ဖွာသက်ရှိစားရမယ်မဖြစ်နိုင်ဘူးလားရှိလာရဲ့တို့ရွာတည်ဒီဖောင်းပြောတာတယ်နဲ့ရှိပါတယ်ဆိုဘသူပြောတာတော့ကြောင်းမဟင်ဟင်တခါလေတို့ဒါနအားတော့ကောင်းတယ်သီလအားမကောင်းရင်လေတစ်ထေးအိမ်တော့ရောက်ပါရဲ့ပခက်တွင်းပေးလိမ့်မယ်ပေးခြင်းလားပခက်တွင်း ဒါနကြောင့်တော့တထေးအိမ်တော့ရောက်ပါရဲ့သီလမှာပါပခက်တွင်းပြီးသွားမှာပေါ့အဲ့တော့တို့နှစ်ခုပေါင်းမှသဘောဝထင်တယ်ဟုတ်ကလားတကားတို့ပေါင်းတော့ဒါနကဒီတို့လူပြည်သွားဖို့ရကြတော့ဒါနရှိဆောင်သီလနောက်လိုက်ရတယ်ဟင်တို့နတ်ပြည်သွားခြင်းသီလရှိဆောင်ဒါနနောက်လိုက်သီလမစင်ကြဲပဲနတ်မရောက်နိုင်ဘူးဟင်သူတို့အဲ့လိုလေသူတို့နှစ်ခုကသူ့တောင်ကိုတောင်ခွဲယူပါတို့ရွာတဲ့စကားပြောရင်တော့ ဟိုအိမ်တော်တအိမ်တော်မှာလင်ဟယ်မရရမရှိဘူးလားအပြင်စီးပွားရေးလင်ကားတောင်ယူရတာထင်တယ်အိမ်တွင်းထိမ့်သိမ်းရေးကြတော့နှစ်ခုပေါင်းရင်စီးပွားကတော့တစ်ခုပဲမဟုတ်ဘူးလားတာဝန်ကြတော့အတွင်းနဲ့အပြင်ခွဲရသေးတယ်နဲ့အေးဒါနဲ့နဲ့ဒီလာလဲအဲ့လိုခွဲရလိမ့်မယ်ကနှစ်ခုပေါင်းရမှာနော်သဘောပေါက်ကလားတခါတို့ထခွဲဦးဆိုဒါနကကိုချမ်းသာမှုတောင်းမယူနိုင်ဘူးလားပြည့်စည်ခြင်းရင်ကိုချမ်းသာမှုဖြစ်မှာပေါ့ တီလာကစိတ်ချမ်းသာမှုတောင်းမမျိုးနိုင်ဘူးအင်းတီလာဆောင်သိထားတဲ့ပုဂ္ဂိုလ်သူ့အသက်ကိုတတ်ဖို့မကြံဘူးမပြောဘူးမလုပ်ဘူးဆိုကိုယ့်အသက်ကိုကြံအောင်မလားပြောအောင်မလားလုပ်အောင်မလားဒီပုဂ္ဂိုလ်မချမ်းသာနိုင်ဘူးလားသူ့ဥစ္စာကိုယူဖို့မကြံဘူးမပြောဘူးမလုပ်ဘူးဆိုရင်ကိုယ့်ဥစ္စာရောသူကဒီလိုလုပ်အောင်မလားဒီလိုဆိုစိတ်မချမ်းသာနိုင်ဘူးလားတိုင်းတီလာကစိတ်ချမ်းသာမှုတောင်းယူလိမ့်မယ်ထင်တယ်ဒါနာကပြည့်စုံစုပေးလိမ့်မယ်ထင်တယ်နှစ်ခုပေါင်းမှာဟုတ်ကလားဗျမပေါင်းမိလို့ရှိရင် သီလအာဘကချုပ်တဲ့ပြီဒါနာအားကောင်းရင်တထေးတော်ဖြစ်မယ်ဟောပေါ့ငွေသုံးတထေးမဖြစ်နိုင်ဘူးငွေငွေကိန်းငွေကိန်းတထေးပဲဖြစ်နိုင်တယ်ပြည့်စည်ကြီးလူဆင်းရဲမဖြစ်နိုင်ဘူးလားဟဲ့ပြည့်စည်ကြီးတထုတ်ထုတ်နဲ့ခွေးဟောင်နံကြားတောင်အဲ့လိုရပါမလားမရပါဘူးဟင်မရပါဘူးအဲ့တော့ပြည့်စည်ကြီးလူဆင်းရဲဖြစ်မယ်ထင်တယ်ဟင်အဲ့ဒါပြည့်စည်ကြီးလူချမ်းသာလားပြည့်စည်ကြီးလူဆင်းရဲလားအဲဒုဟာတွေရောပြည်စည်းကြီးလူချမ်းသာဖြစ်ခြင်းလားပြည်စည်းကြီးလူဆင်းရဲဖြစ်ခြင်းလားဟုတ်ပါအခုဖြစ်နေတာဟောဗျာ ဟင်ပစ္စည်းရှိလူချမ်းသာတွေလားပစ္စည်းရှိလူဆင်းရဲတွေလားဟင်ဟိုဒါနာအကောင်းလို့ကြကြပစ္စည်းရှိလေလေကြကြတော့ကကြီးလေလေဒီလားအမကောင်းရင်ကဲပဲနဲ့တော့ဟင်နှစ်ခုပေါင်းမှတဘဝထင်တယ်ဟုတ်ကလားအဲသူတို့ကကံပြုတ်လို့တော့ကံကုသိုလ်ထင်တယ်ဟုတ်ကလားဗျာကံကုသိုလ် တို့သမထဘာဝနာပွားရင်ဇံကုသိုလ်တင်တယ်သူကမြမာတိတောင်ယူမှတင်တယ်ဝိပဿနာဘာဝနာပွားတဲ့ဉာဏ်ကုသိုလ်ကနိဗ္ဗာန်တိတောင်ယူတယ်တင်တယ်ဟုတ်ကလားဗျာအဲ့တော့ကုသိုလ်၃မျိုးရှိရင်သီလတဲ့တို့၃မျိုးခွဲဆိုခွဲဟုတ်ကလားဗျာအဲ့တော့တို့နေတိုင်းယူနေကြ၅ပါးမရှိဘူးလားအဲ့ဒါကံကုသိုလ်သီလလို့မှတ်ခဲ့ပါကိုလေမဲ့လူဘဝနတ်ဘဝမှာကိုခံစားသင့်ရှိတဲ့ဘဝနဲ့စီးစိမ်ကိုအနောက်သားကင်းကင်းခံစားဖို့ ဒီ၅ပါးသောသိက္ခာပုဒ်ထင်ရမယ်သူတို့မပါရင်အနောက်သားလွတ်ပါမလားကိုကသူ့အသက်ကိုတတ်ဖို့ကြမ်းထားမယ်ပြောထားမယ်လှုပ်ထားမယ်ကိုပဲ့နေတော့အကျွင်းပေးရအောင်လားဟင်ဟုတ်ကလားဗျာအဲ့တော့သူကဟိုကံကုသိုလ်ဒုက္ခီစားတဲ့အခါမှာစောင်းလျှောက်ဖို့ရ၅ပါးသောသိက္ခာပုဒ်ကအမြဲယူရမှာထင်ဟုတ်ကလားဗျာဒါဝါတင်တယ်တို့ကံကုသိုလ်တိလထင်တယ်ဟုတ်ကလားဗျာ ဟင်သဘောပေါက်ကလားဗျာသူ့ကိုတို့အကျမ်းစာပြောရင်ကာမပီလလို့သုံးစို့ကာမအသိစိတ်ဖြစ်တဲ့လူဘဝနတ်ဘဝခံစားတဲ့နေရာအနောက်တာကင်းကင်းနဲ့ပကံပြားတဲ့ကမုံကောက်သားတို့သဘောပေါက်ပလားဟင်သမထဘာဝနာဖြစ်တဲ့ဟိုတို့သံကုသိုလ်ပွားဖို့ဝိပဿနာအင်းဘာဝနာသံကုသိုလ်ပွားဖို့ ਨੇ မကုသိုလ်ဖို့ကုသိုလ်ရဖို့ကြတော့တို့၈ပါး၉ပါးဆိုတဲ့ ဟင်ဓမ္မသီလမဆောက်တရားဘူးလားအဓမ္မသီလဖြစ်တဲ့ဟိုချင်းအောင်တွင်မကင်းဘဲနဲ့ဇံဘယ်လိုလုပ်ပွားမှာတော့ဟင်ဟင် အဲသမထဘာဝနာဝိပဿနာဘာဝနာဒါသံကုသိုလ်တွေတင်တယ်သို့တော့သမထကိုသံကုသိုလ်ထားရင်ဝိပဿနာကညာကုသိုလ်လို့သုံးစုသူကမက်ကူသာဖို့ကူသာမဟုတ်ဘူးလားမက်ကင်ပွားတာမဟုတ်ဘူးလားအဲ့တော့လို့ရှိပါတာအာပြမစာတွေသိခါဖို့ထင်ရတာတဲ့သင်္ကာမ၅ပါးသီလရဲ့နံပါတ်3သိခါဖို့ပြောင်းတာထင်တယ်ဟဲ့ဟုတ်ကလားဗျာသူ့ပြောင်းတဲ့အတွက်ကြံသိခါဖို့သုံးပုဒ်ကအဲ့ဒီအာပြမစာတွေသိခါဖို့ကိုညှိုးမှာဆိုလို့ကြားကံထင်တဲ့ဝိကာလတွေထပ်ယူရတာဟင်နံပါတ်3ရဲ့ကြားကံထင်တယ်ဟဲ့ ဟေးညာလာသားညာကထားမှာပေါ့ထားသိသိဟိုဖောက်ပြန်ညှို့မှာပေါ့အဲမထိန်နိုင်ကြိုးမှာပေါ့ဟုတ်ကလားဗျာဒါဝိကာလာတို့နေသဂီတာတို့ကအပြမပါတိသိခါဖို့ရကြားခံနေတယ်မဗျာဟုတ်ကလားဗျာသဘောပေါက်ပြီဟင်အဲ့တော့ရှစ်ပါးကိုပါကြတော့တို့သံကုသိုလ်လို့ခေါ်ရမယ်ထင်တယ်ဒါဓမ္မသီလထင်နော်ဟင်ဒါသံစခန်းတက်ဖို့ထင်တယ်တမထသံစခန်းတက်ဖို့ထင်နော်ဟုတ်ကလားတက်ဖို့ရဒီကနေ့ယူတာမဟုတ်ဘူးလား ဟုတ်ကလားဗျနေတိုင်းတော့ကာမကုသိုလ်အတွက်ငါးပါးတော့အမြဲရှိနေရမှာထင်တယ်ဟုတ်ကလားတို့အရိယာစခန်းတဲမဲ့ပုဂ္ဂိုလ်များကြတော့တာမဏိရိယသာပြီးယဟန်ကြတော့အရိယာသီလထင်နော်သူကြတော့ငွေတောင်းခံရသေးလားကြည်စီစုရသေးလား ဟင်တထေးကြီးဆိုတာငွေမြောက်လို့ထင်တယ်ဟိတထေးကြီးခေါ်ခါတော့မာနမတက်ဘူးလားမာနတက်ရင်တဏှာမကြည့်ဘူးလားဒိဋ္ဌိမကြည့်ဘူးလားဒီလိုဆိုအရိယာဆိုတဲ့ကိလေသာတတ်တဲ့ပုဂ္ဂိုလ်ဖြစ်နိုင်ပါမလားမဖြစ်နိုင်ရင်သာမဏေရသယဟန်ကြငွေရသကိုတတ်ပေရတော့တာထင်တယ်ကြောင်းတော်မယ်ငါအကြောင်းဆိုဆွဲမှာဆိုလို့သူများလူတာတက်ထိုင်ရတာထင်မြတ်သင်္ကန်းတောင်ငါသင်္ကန်းဆိုရင်မန်ဝင်မှာဆိုလို့သူများသူပေးလူပေးလေးကိုရတတိယတမန်နှိမ့်တာထင်တယ် ဟုတ်ကလားဗျကဲတော့ဒီ10ပါးကစအထက်တန်ဃာတော်တွေဟိုကျင့်နေတာတွေပေါ့ဗျာဒါကဝိပဿနာဉာဏ်ကနေမဲ့ဖို့ဆိုတဲ့အဲအဲ့ဒီအရိယာသီလရောက်ဖို့ရာဖြစ်တဲ့အတွက်ဒါကြအရိယာသီလထင်တယ်အဲ့ဒါသီလ30ပါကာမသီလဇမသီလအရိယာသီလဟုတ်ကလားဗျာဟေးအဲ့တော့တို့ဒီကနေ့ဘယ်သီလယူကြတော့ဘာသီလတော့ဟေးဇမသီလလားဟုတ်ကလားဗျာဇမသီလ အဲ့တော့အဲ့ဒီသီလတခါတို့ခွဲကြအောင်လို့ထင်ဗျအင်းဟိုတို့ငါးပါးသောသိက္ခာဘုရားတော့ဂရုရမနိစ္စသီလတယ်ဟုတ်ကလားဘာဖြစ်လို့တော့ဟိုလူရယ်လို့ဖြစ်လာရင်ဒီသီလယူယူမယူယူစောင့်ပြီးရတော့မှာထင်ဟုတ်ကလားရဲ့တို့ဆိုကြပါစို့ဒီသီလကတို့ဘာနဲ့ အထက်ကိုတက်ဖို့နဲ့မဆိုင်သေးဘူးတရိษံညင်နဲ့လွညင်ကြာချားတဲ့စီရိုးပဲရှိသေးတယ်ဟင်တရိษံညင်ကကြိုက်ကြိုက်လို့လောက်တာထင်တယ်ဟဲ့တောင်းပြီးသလားဟင်တရားဤမတရားဤပါသလားငါဒီလိုလုပ်လိုက်တော့ तू ဆင်းရဲသွားမယ်ရှိသလားတကူကောင်းဆန်တယ်ဟင်ဟင်ကိုတကူကောင်းတော့သူ့တကူကောင်းဖြက်ပြီးပြီးကျင့်တဲ့အကျင့်ဟာတရိษံကျင့်တယ်ဟဲ့ဟုတ်ကလားဟိအဲ့တော့ဒီ ဟိုကြိုက်ကြိုက်တယ်လို့မကြိုက်မကြိုက်တယ်လို့မသိမသိတယ်လို့လိုက်လုတဲ့ညင်ကိုဒီသီလကပယ်ရမှာတယ်ဒီလိုတော့ဒိဋ္ဌာညင်နဲ့လွတ်ညင်ပြီးကြမဟုတ်ဘူးလားဟင်ဒါပြီးရိုးပဲရှိသေးတယ်ဟင်ဟိုဒိဋ္ဌံပြီကညင်နေတို့ လူပြည်ကိုဘာမလာအောင်ပြီးတားတာပဲရှိသေးတယ်ဟင်လူပြည်ရဲ့အကျိုးအလွတ်ရောက်ပလားပီယိုနာကပ်နေတုံးစီပေးဟုတ်တယ်လေကရုဓမာဆိုတာခေါင်းပေါ်ကသပင်ကဲ့သို့အလေးမြထား ကောင်းဘဝသပင်ပဲချင်းချတော့ငွေကလေးကပေတိနာဘာတော့တိတ်ခါဘူးအဲ့ဒီတိုင်းလေပြီးတော့နေသတိလာခါဖို့တဆိုးကဲ့သို့မြဲရခါဖို့တဆိုးကလူရှိမှဟုတ်တယ်အိမ်တချွတ်ထားသလားဟင်ဘယ်ချိန်ချွတ်တော့ဟင်ငွေကလေးကပေတိအခြေကြောင့်ရှိတဲ့ချိန်ကသာပေတိထင်တယ်ဟဲ့အဲ့ဒီတိုင်းဒီတိလာနေသတိလာပြီးတော့အရိယာတိုင်းနှစ်သက်တဲ့တိလာပြီလို့အရိယာကံတတိလာလို့ခေါ်ဟင်အရိယာများအဲ့ဒါအဓိကထားပြီးလေ လိုက်နာတာမဟုတ်လားတွေ့သားကားတို့အနာတပိန်တို့သူတို့ကြားဘူးမှာပါဗျာဒီအတူတို့ထောက်တည်တဲ့သီလမဟုတ်လားဟဲ့ဟင်အိမ်အောင်သားမွေးနေလေကြာအိမ်အောင်သားမွေးနေနေတဲ့အဲ့ဒီဟာတွေမဟုတ်ဘူးလားဟုတ်ကလားဗျာဟင်အဲ့ဒါကလူဓမ္မနေတာသီလအဲ့ဒါရိုးရိုးသီလတယ်ဟဲ့ဟင်တို့ဒါနကဟွာလူသိရိုက်နဲ့တရိခံသိရိုက်ဂျာခံသိယောဒိဋ္ဌံကတော့ကိုရကိုယူထင်တယ်သူများကိုလိုကောင်းစားပါစေတော့ချမ်းသာပါစေတော့မျှတာလား လူဖြစ်ရင်ညာမယ်ထင်တယ်ဟင်အဲသူများဖြစ်နေတဲ့ဒုက္ခကိုငါတဝက်မျှခံပြီပေးတဲ့ကံတော့ဒီစိတ်ကလေးနဲ့ထင်တယ်ဟုတ်ကလားဟဲ့ဟင်ဒါမို့ရင်ငါရှိတဲ့ချမ်းသာကိုသူများကိုတဝက်မျှပေးမိဒီတိုက်ထင်တယ်ဟဲ့ဟုတ်ကလားဒီလိုဆိုလူအကျင့်နဲ့တရိษံချင်းခွဲတဲ့နေရာထင်တယ်ဒါနာကဟုတ်ကလားဟင်ဆုံးလို့ထားလေဟုတ်ကလားဗျာအဲ့တော့သူတို့နှစ်ခုကဟုတ်ကလားဟင် ဒါဟိုပါရမီမပါရင်ဒီတိုင်းပဲသွားမယ်အဲ့တော့တို့ဒီသီလကရိုးရိုးသီလခင်ဒီကနေ့သီလတော့ဘာသီလလဲတော့ဟုတ်သေးဘူးဗျာဥပုတ်တော်သီလနေတိုင်းတော့တိတရဏနာသာဟင်းသာသီလံဒါပဲဒီနေ့ဥပောဒတာဘယ်လိုလဲဥပောဒတာဟိုစပါးလေးမကပါဘူးဗျာဥပောဒတာပါပါသေးတယ်ဟင်ဘယ်လိုလဲဗျာဒီကနေ့ဓမ္မသီလယူတော့ဘာလို့ရမှာတော့ဥပုတ်တော်သီလယူရတာခင်နေတိုင်းတော့ဥပုတ်ပါလားဘာတော့ တိလခင်ပဲဒီကနေ့တော့ဥပုဒ္ဒောတိလခင်ဓမ္မတိလရိယတိလဖြစ်ချင်တာကိုအဲ့တော့ကျုပ်တက္ကသကမဒီကတိလဖောက်တည်ုံပဲလားဥပုဒ်ယူကြမှာလားဥပုဒ်ပဲကယူမှာဘယ်တော့မေးရအောင်ပဲဟင်နေတိုင်းကတို့ဘုန်းကြီးကြောင်းသွားတယ်ပြီးဟိုဥပုဒ်ယူမလို့တိလယူမလို့ဆိုရင်လည်းဥပုဒ်ရခဲ့ရလားမရဘူးဗျာအာဗျာ တခါကြီးတယောက်တည်းနေမှာပါကျန်တာတွေရမှာပါဗျာရင်းနေဟင်တခါကြီးတယောက်တည်းမရတာနေမှာပါကျန်တာတွေရမှာပါဗျာဟင်ဟင်တခါကြီးတယောက်တည်းနေမှာပါဗျာကျန်တာတွေပေါ့ဟင်အာဟုတ်ပါအာဟုတ်ပါမလားစစ်တော်မာဗျာစစ်တော်မာဗျာခင်ဗျားတို့တော်နေဘောကုန်မယ်ဟင်ဟင်ဟင်သီလကတော့ဗျာဟိုကိုနဲ့နှုတ်တောင်းယူတာဖြစ်တယ်ဟင်ဥပမာမဲ့စိတ်မှာပတ်ချင်စိတ်ကလေးပေါ်လာ ကက်တီဝတ်တင်ငါးတွေတိုက်လို့ထင်တယ်ဘာလို့တတ်တာတော့ဒီချင်းနေကြပိုးလေးမွေးစုမွေးအောင်လူစုတစ်ခုဘာလို့တတ်တာတော့မကြိုက်လို့နဲ့ကြိုက်လို့တန်တစ်ခုပဲထင်တယ်သိက္ခာပုဒ်မှာလေဘယ်သိက္ခာပုဒ်ဒီဒီတရားခံနဲ့ရောက်ခဲ့ပါကြိုက်လို့နဲ့မကြိုက်လို့ကြီးတယ်စေရနာနဲ့ကျိုးလွန်တဲ့အာမမများလေဟုတ်ကလားဗျာအဲ့ဒါစိတ်မှာဖြစ်တဲ့သတ်ခြင်းစိတ်ကလေးဆံရကိုနှုတ်မရောက်မီတတိနဲ့ပယ်လိုက်ရင်ဒီလာတော့ရပြီထင်တယ်ကြနိုင်မလားကိုနဲ့နှုတ်ကြတာဝင်ယူတာဟုတ်လားဥပုပ်ကစိတ်ကိုတာဝန်ယူရမှာဟင် အင်းဥပုဒ္ဓစိတ်ကိုကံသုံးပါးမှာစိတ်ကိုတောင်းယူရမှထင်တယ်ပါရမီသီလဖြစ်ချင်တာကိုဗျအတိသီလဖြစ်ချင်တာကိုဗျဓမ္မသီလဖြစ်ချင်တာကိုဗျဟုတ်ကလားဗျအဲတော့တတိယမတွေ့လို့မတတ်ဖြစ်တာတော့တို့မှမဟုတ်ပါဘူးငသိမ့်တယ်မှလည်းမတတ်ပါဘူးငါရတဲ့နေ့မှာတတ်တာပါမရတဲ့နေ့တတ်လားကျက်တယ်မှဟောတို့လည်းတတိယမတွေ့လို့မတတ်ဖြစ်တာပါတော့ဟင်ကြောင်းလာပြီးတော့ဒါဝိရတိသီလမဟုတ်ဘူးလားကြောင်းလာကြောင်းနေတာလေ ဟုတ်ကလားရွာထဲနေတာဖြစ်မှာသို့လို့ရွာကြောင်းလာရှောင်းလာမဟုတ်ဘူးလားဟင်ဒါအာရတိသီလာလားဝိရတိသီလာလားအာရတိသီလာနော်ဒါဝေးဝေးလာရှောင်းဝိရတိဆိုတာတပ်ပြန်နဲ့တွေ့တဲ့အချိန်ကိုကြက်တတ်မယ်ဆိုတာကိုလောဘတတ်ရမှာမဟုတ်ဘူးလားဟင်မွေတတ်ရမယ်ဆိုတာကိုဒေါသတတ်ရမှာကြက်ကရံလို့တာလားကိုလောဘကရံလို့တာလားဟုတ်ကလားမွေဆုံးမွေရောက်ကရံလို့တာလားဒေါသကရံလို့တာလားညာလောက်တာကလောဘဒေါသသွားတတ်တော့ကြက်နဲ့မွေတရားလားဟုတ်ကလားဟင် ဒီကဒေသဓာရီကမတရားတဲ့တခါကြီးတွေနဲ့ဓမ္မကြီးတွေကြီးနေမှာပါဟင်နင်းနေတယ်မလားဟုတ်ပါမလားဗျာဟင်ညံ့ညံ့နေမှာပါဗျာဟင်ဟုတ်ကလားဗျာဟင်အဲ့တော့တို့ခုတကအာရတိဒီလာဝေးတဲ့နေရာလားဆိုတတ်ချင်ကြတဲ့တွေ့တော့တတ်ဖြစ်မှာသို့လို့လေဟုတ်ကလားတိုင်းတာပြုဒီလာပဲရမှာစိတ်ဒီလာရရလားဟဲ့ဟုတ်ကလားဗျာဟင်တဘောပါပြီ ဟိုတို့ဥပုပ်ကြတော့သိဆောင်ပါမယ်။ဟောတော့ဒီကြိုက်တာနဲ့မကြိုက်တာကလက်မကတ်တာလားစိတ်မကတ်တာလား။သင်ကိုယ်မကတ်တာလားစိတ်မကတ်တာလား။အဲ့တော့သူဒီကောင်းဆောင်သူခိုင်းမှဒီကိုနဲ့နှုတ်ကခရကလုတ်ပြရတာမဟုတ်ဘူးလား။အဲ့တော့ဥပုပ်တော်ကခေါင်းဟိုခေါင်းဆောင်ဖြစ်တဲ့စိတ်ကိုတောင်းယူရတယ်။အဲ့တော့ဥပုပ်ပါဠိစကားဗမာလိုအာယုံခိတ်သုံးနဲ့နေဒီနေ့အာယုံနောက်မလိုက်စားတဲ့နေ့ဟုတ်ကလားအာယုံနောက်မလိုက်စားတာပါတော့ ဥပုပ်ဥပုပ်ဟုတ်ကလားစိတ်ကလိုက်စားမှတယ်နော်အဲ့တော့အာယုံနောက်မလိုက်စားတာဥပုပ်တယ်အဲ့တော့ဥပုပ်ရရင်စိတ်လုံးအောင်ပေါက်ရတော့မှတယ်ဟင်ဘယ်ကပေါက်မှာတော့ဒီစိတ်ဘယ်ကထွက်တော့မျက်စိတကားပေါက်ကဟောနားတကားပေါက်ကဟောနှာခေါင်းကဟောပါးစပ်ကဟောအင်းငါခြေလက်ကဟောဒီတကားငါပေါက်ကဒီစိတ်ထွက်နေကြမဟုတ်လားအဲ့တော့မျက်စိကမြင်ရင်ဘာဆိုတာကိုဝင်ခွင့်မရအောင်ကြဲ့ခဲ့လူခဲ့ဘာဟဲ့ ဝင်ခွင့်မရခင်တတိလေးကစောင့်ထားရမှာတယ်မျက်စိမှာတတိလေးစောင့်ပေးရမှာတယ်နဲ့အဲ့တော့အပြင်ကပညာနောက်ကကိလေသာကောမိမိစိတ်ကိုဝင်ကပ်နိုင်သေးလားအတွင်းကစိတ်ကောအာယုံနောက်ကိုလိုက်ပြီးကိလေသာနဲ့ပေါင်းတာသေးလားအဲ့လိုဆိုင်ရာတကားပေါက်ကတတိနဲ့စောင့်တယ်အဲ့ဒါဥပ္ပုစောင့်တာဗျစောင့်ခဲ့ဘူးပြလားဥပ္ပုစောင့်ခဲ့ဘူးရဲ့လားအရင်ကတီလာတော့ရမှာပါဥပုပ်တော့ရလားတခါကြီးခုနဒီဘက်ဒီဘက်ကတော့တခါကြီး တခိုင်းတယောက်တည်းလားအကုန်လုံးလားဗျဟင်ဒုသမောင်တခိုင်းကြဟင်အတော်များများအေးအတော်များများတဲ့တခိုင်းပါဘူးလားအဲတခိုင်းမျိုးဆုံးမှာပါလားဟင်ဟင်ဟုတ်ကလားဗျအဲ့တော့ဥပုပ်ဆိုတာအာယုံစိတ်သုံးတာကိုပြောတာဟုတ်ကလားသဘောပေါက်ပြီအဲ့တော့ဒီကနေ့မျက်စိရှိမြင်မှာပဲထင်တယ်အဲ့မျက်စိရတော့သူ့သူ့တကားသူ့ဆင်းရဲကတော့ဝင်မှာပေါ့အသားမဲ့သူ့တကား သူနားတော့ဝင်မှာပေါ့တော့တော့ဘာလဲလို့မစုံစားရဘူးဒီကနေ့တန်းသွားရဘူးဆရာတခါတတိနဲ့တောင်းတာအဲ့ဒါဥပုသောင်းတာကျောင်းကတောင်းမှာမဟုတ်ဘူးအိမ်ကတောင်းမှာမဟုတ်တော့ကတောင်းမှာမဟုတ်ဘူးစိတ်ကလေးအပြင်ထွက်မသွားအပြင်ကအာယုံနောက်ကကိလေသာကိုယ်စိတ်ကလေးဝင်ပြီးဒီကနေ့ကပ်ခွင့်မရဘူးတတိအဆောင်ချတာကိုပြောတာတတန်ကြနာထိတ်ထင်တယ်အနာနာနှာခေါင်းထိတ်ထင်တယ်သားတော့တောက်တော့ရှာထိတ်မှန်ထိတ်ထင်တယ်လက်နဲ့ကြည့်လက်ထိတ်ဟုတ်ကလားအဲ့ဒါဥပုသောင်းတာဗျာ အာယုံလုံးအောင်ဖောက်နာကိုပြောတာပုတ်ကလားဗျာအဲတော့အာယုံလုံးရင်ဥပုပ်ရပလားဆိုတော့အာယုံလုံးတိုင်းဥပုပ်ရရင်ထောင်ကြတို့တယ်ရမှာပေါ့နှစ်ကြီးသမားဆိုဘယ်လောက်များမယ်ထင်တော့သူအာယုံမလုံးဘူးလားလုံးလားထောင်ထဲကဘာကြီးရလို့တုံးတခါကြီးကလုံးပါတယ်ပြောမလုံးပြောအောင်မှာထောင်နဲ့ဘာကြီးရတုံးကြဒီကဆင်းအောင်တက်ကြီးအကြောင်းကြောင့်ရောက်ကြကြ တခါငါပေါက်ပြောတာသိရောက်သွားပြန်ပြီဒီဖို့ဟင်ဟင်ဟင်ကဲဟိုထောင်ထဲကဗျာကဲဘာမှမရပါဘူးနာနာညမနေပါဘူးဆယ်တောင်လောက်မြင့်တယ်အဲ့တော့ကြည့်ခြင်းနဲ့အဆင်ရှိလားအဲနားထောင်နေတဲ့အနာအတဟိုအတန်ကောအနာကောအရသာကောအတွေ့ကောသူဘာရှိရောဟင်အဲ့တော့စိတ်ကလေးကိုတတိဆောင်ချထားတော့ဥပုပ်မရသေးဘူးဟုတ်ကလားဒီဘက်မသွားနဲ့ဆိုဟိုဘက်အလုပ်တစ်ခုပေးရအောင်မထင် တရဏဂုံသုံးပါးတစ်ခုခုစိတ်အလုပ်ပေးပါတရဏဂုံသုံးပါးတစ်ပါးပါးမှဒီစိတ်ကိုအလုပ်ပေးမထားရင်အချုပ်ဥပုပ်မဖြစ်နိုင်ဘူးလားဟင်ဟင်ပုဂ္ဂလာကိုကြည့်ကျင်ပါရဲ့နဲ့မကြည့်လို့ပေးလို့ချုပ်ရင်အချုပ်ဥပုပ်ဖြစ်နိုင်မလားနားထောင်ကျင်ပါရဲ့နဲ့ပေးချုပ်နေရင်အချုပ်ဥပုပ်ဖြစ်နိုင်မလားအနားလေးတို့လို့နားငင်ရှူကျင်တာပေးအောင်နေရရင်အချုပ်ဥပုပ်ဖြစ်နိုင်မလားဟင်ဒီလိုဆိုတို့ထောက်တည်ခဲ့တဲ့ဥပုပ်မှာအချုပ်ဥပုပ်လားအဟုတ်ဥပုပ်လားအရင်ကအရင်က ဟင်နှစ်ကြီးသမားဘယ်လောက်တော့နှစ်ကြီးသမားဘယ်လောက်ကြာတော့ဟိုလူတက်ကဘယ်နှစ်နှစ်တုန်းဖက်အများဆုံးဖက်နှစ်လားတို့ဥပုပ်ချုပ်ခဲ့တာဘယ်နှစ်နှစ်တော့ဘယ်နှစ်နှစ်ရှိမတော့ဟင်ဟောမေးလို့ရဘူးကြာဟင်ဟင်ဘယ်နဲ့တော့ညချုပ်ပြီးပေးပြီးနေရတာနဲ့ပြန်သွားခုဟင်အိမ်မှာပြန်သွားဟုတ်လား ဒီမှာမိဘနှစ်ပါးဒီလာနေတုံးဆိုသူတို့ကြောင်းတော်ကရံစားကလေးကလေးချင်းရံဖြစ်နေမယ်ဟိုမှာဟင်သူမိဘမရှိတုံးဆိုပြီးတော့ဟုတ်ကလားဟိအဲ့တော့ကြည်တော့ဟိုတစ်ဖက်ကလူကကိုသားတဲ့ဗလာအားကောင်းဟင်ပုတ်ကလေးဖြစ်နေတယ်အဲ့တော့တစ်ဖက်ကပုဂ္ဂိုလ်ကအပေါ်ကခွာပြီးလို့ဘယ်ဘဲနဲ့နဲ့ရိုက်လို့နှက်လို့ကိုသားလေးကအောက်ကရက်ကံရက်ကံသူရဲ့ရက်တန်လေးရဲ့နဲ့အမေရဲ့အဖရဲ့နဲ့အောနေတယ်ဒီကဥပုပ်ပဲတန်သွားမယ်ကဲဘယ်လိုလုပ် သွားဟင်ตาကိုမြင်လိုက်ရင်ကြိုက်စိတ်မပေါ်နိုင်ဘူးလားตาပေါ်ကသူ့ရံသူမြင်ရင် မုန်းစိတ်မပေါ်နိုင်ဘူးလားတတိနဲ့မပေါက်နိုင်ရင်လေဟင်နားကလည်းตาအတန်ကြားနေမယ်မျက်စိကလည်းตาခံနေရတာမြင်နေမယ်ကဲဥပုပ်တောင်းညစားဒီမှာတော့ရတာပေါ့ဗျာကဲတမထုံရပါတယ်ပြောမှာကဲအိမ်ပြန်ပြီကဲအဖိုးတို့တုတ်ပြားကဲအဲ့ဒီချိန်မှာဟင်ပထမတော့ဒေါသဖြစ်လာမှထင်တယ်နောက်မှတခါတည်းရင်လုံးကြီး လေကြောင်းရှင်းပြီးဟွန်းငါဥပုပ်ကြီးနဲ့မိုးတာกว่าနော်ဆိုဟင်အဲအထုတ်လားအဟုတ်လားထုတ်ပါဗျာဟင်ဟုတ်ကလားကဲကိုကဘယ်လောက်ချုပ်ခဲ့ပြီးပြီတော့ဟင်တိုင်းနှစ်ကြီးသမားလားတစ်လေးသမားလားအဲ့ဒါထောင်ထဲကလူတွေသွားသွားပြီးလူမိုက်နှစ်ကြီးသမားနဲ့သွားသွားမပြောနဲ့တော့ကို့ထိဖို့မယ်ဟင်ဟင်အဲ့ထောင်ထဲကလည်းတို့တဲ့ဘယ်ဟာကပို့ပြီးနှစ်ရေးသွများတော့တို့ကပို့ချုပ်ခဲ့တယ်ထင်တယ် သရဏဂုံမှာမပွားရင်စိတ်ပြီးတွန်းပြေးမှာပေါ့မပြေးချုပ်ရတော့မယ်မချုပ်ကျိုးတော့မယ်ထင်တယ်ဟင်မချုပ်ကျိုးတော့မယ်မချုပ်ညှိုးတော့မယ်ဟုတ်ကလားဟင်အဲ့တော့မကြိုးချင်မညှိုးချင်ရင်ချုပ်ရတော့မှာထင်တယ်အဲ့တော့အဟုတ်ဥပုပ်ရနိုင်ပါမလားဟုတ်ကလားဗျာဟင်ဟုတ်ပါမလားဗျာအဲ့တော့တို့ကလည်းဟိုရောက်ဒီရောက်ဗျာ အင်းလေလွင့်ကိုတော်ကြီးရဲ့ရောက်တဲ့နေရာပြောမှာဗလဲနေရာဟာတွေကချုပ်သားတွေကြီးတယ်လို့ရောက်ရပြောမှာဗျာဟင်ခံနေလားဟောဗျာခံလည်းမခံဘူးဟုတ်တော့ဟုတ်နေမှာမဟုတ်ဘူးလားကျုပ်ကတော့တွေ့ခဲ့တယ်ဗျာလို့ဟင်ကျင်နာလားဗျာအာဟုတ်ကလားကျုပ်ဘာလို့ကျင်နာတာတော့ဗျာဟင်ဟုတ်ကလားဗျာအေးအဲ့တော့ဒုဥပုမရသေးဘူးလို့သဘောထား ကိုလိုတာလိုနေမှန်းသိရှိလို့ရပါတယ်လိုနေတာကြီးအဟုတ်ထင်ရင်လွဲတော့မယ်ဟုတ်ကလားအဲ့တော့သီလတွေဒီလောက်ဖောက်တည်တယ်တို့ဘာလို့ဒီသီလအကျိုးမခံပါရလဲသီလသီလနဲ့တူအောင်မဖောက်တည်ခဲ့လို့ထင်လဲအဲ့တော့ဒီကနေ့ဥပုဒ္ဒောသီလဥပုဒ္ဒောသီလနဲ့တူအောင်ဖောက်တည်ရလားဟင်ဟင်သီလကတော့မပြောပြမလုပ်ဖြစ်ရမှာပဲထင်တယ်ဟဲ့ဒီသိက္ခာပုဒ်တွေနှုတ်နဲ့မကျိုးလုံးပြဘူး ဟိုကိုနဲ့မကျုပ်လုံးဖြစ်ဘူးဆိုသီလတော့ရမှာတယ်သိချရမယ်ဥပုပ်ရပါမလားဒီဥပုပ်မရရင်အတိသီလဖြစ်ပါမလားပါရမီသီလဖြစ်ပါမလားတာဝန်သီလဖြစ်ပါမလားဒီလိုဆိုသီလအကျိုးခံစားရပါမလားဟုတ်ကလားဗျာအဲတို့ဟာရောခံစားခြင်းမလားသူတို့မီယိုပလာမလောက်တာနေမှာပါဗျာဟင်ဟုတ်ကလားဗျာအဲ့တော့တို့ဒီကနေ့ ဟိုဇမတိလာအရိယာတိလာဖြစ်တဲ့အတွက်သီလာလဲယူဥပုပ်လဲဆောင်တောင်းနိုင်ပါမလားအဲ့တော့တရဏဂုံသုံးပါးတဘာဘာပွားတော့မယ်ထင်တယ်တို့မဟုတ်မိမိစိတ်ကလေးကိုဒီကနေ့တတိလေးနဲ့ထိန်းတာကြောင်းရတော့မှထင်တယ်ဟုတ်ကလားဗျာနွားကြောင်းသားဒီဟိုနွားကိုစကြင်နေအောင်ထားတာဟာဘာဖြစ်လို့တော့ သူများရာသွားခိုးစားရင်အကျော်ပေးရမှာဆိုလို့ထင်ဟုတ်ကလားဗျာလေသွားသားရင်အကျော်ပေးရဘူးလားဒီလဲတစ်ဖက်အာယုံနောက်လိုက်သွားလို့ကြိုက်စိတ်နဲ့ပြင်မာရင်အပြစ်တစ်ခုတဘွားသွားရမှာထင်ဟင်မုန်းစိတ်နဲ့သွားပြင်မာရင်တော့မရနိုင်ဘူးလားတဘွားဘွားသားအကျော်မပေးရဘူးလားမသိစိတ်နဲ့သွားပြင်မာရင်တော့အဲ့ဒီအယောပေးရမှာသို့လို့ဒီကနေ့ဒုစိတ်ကလေးကိုတတိလေးနဲ့ကြောင်းရမှာဗျဥပုပ်ရအောင် ပီလာရအောင်မဟုတ်ဘူးဥပုပ်ရအောင်တယ်ဟုတ်ကလားဗျာဟင်ဟင်တောက်နိုင်ပါမလားဟုတ်ကလားအဲတော့သူတို့ပြောပါတရားအဲတို့ရွာတယ်ရွာတယ်ဆိုရင်တော့ခုတို့၁၄၅တည့်ရဆိုရင်အခါကြီးရဲ့ကြီးတွေထင်တယ်တို့ဒေတာတိုင်းဘုရားသားတော်တမီးတိုင်းဘုန်းကြီးဟိုတန်ဃာတော်များတွေမသွားဘူးလားအဲတော့မေးတယ်ဘယ်သွားမလို့တုံးဆိုတော့ဘယ်လိုပြောတော့ဖို့ကျောင်းသွားမယ်လို့ပြောတာကျောင်းကြကျောင်းရလားဘယ်လိုပြောတော့ ဘယ်သွားမလို့ဒုံဆိုတော့ဘယ်လိုပြောဒုံညကြောင်းကြတော့ကြောင်းရဲ့လားဟောဗျာကြောင်းကြမှာပိုးတောင်လှုပ်ထားသေးတယ်အိမ်မှာပိုးလို့သူ့လုံနေမို့ဟုတ်ကလားဟင်ဟင်ကြောင်းကြမှာပိုးတောင်လှုပ်ထားသေးလားကြောင်းလားပိုးတို့ကြောင်းကြကြောင်းလားဟောဗျာပြောတော့ဘယ်လိုပြောတော့အဲ့တော့လိန်ရမကြဘူးလားဟင် ဟုတ်ဗျာကျွန်တော်တို့ငွေရလို့လိမ့်တာလားပစ္စည်းရလို့လိမ့်တာလားဟုတ်ကလားကဲလိမ့်ညာကြနေပြီဗျာကြောင်းလည်းမကြောင်းမနဲ့ရင်းကြောင်းသွားမယ်ပြောတာတတိလေးနဲ့ကြောင်းရမှာတောင်းကြောင်းသွားမလို့အဲ့လိုပြောတာပြီးတော့ပဲကြောင်းသွားဘာလုံးမတုံးဆိုတော့ဥပုပ်ဆောင်မလို့ပြောရမဟုတ်လားအဲကြောင်းသွားတော့ဆောင်လားဥပုပ်ကဟောအဲဒုတိယပြီလိန်ပြန်ပြီလိန်လေးလားဥပုပ်ဆောင်မလို့လိန်လေးလား ဟင်တခါတန်ဃာတော်တွေကတို့တခါကြီးကဟန်ပန်းဒေးနဲ့တီလာတောင်းတော့ဟင်တီလာကိုတခါတောင်းတာလားဘယ်နှခါတောင်းတော့သုံးခါဘာဖြစ်လို့သုံးခါတောင်းတာကတုံးပရဏဂုံနဲ့တီလာကိုဒီကြိမ်တောင်းရင်ဟောသူတို့ထုံးစာမှုတောင်းတာထင်တယ်တန်ဃာပေးသေးဘူးနှစ်ကြိမ်ဆိုတော့တော်တော်သူတို့စိတ်ပါလို့နဲ့တူတယ်ဟုတ်ကလားသုံးကြိမ်ဆိုရင်တော့အင်မတိအင်မတန်စိတ်ပါလို့တောင်းတာဆိုအဲ့ခါကျမှတန်ဃာတော်များကသူတို့ရှိတဲ့သီလာပေးတာတဲ့ သီလရှိမှပေးလို့ရတာမဟုတ်ဘူးလားမရှိဘဲနဲ့ပေးလို့ရသလားအဲ့တော့သူတို့ရှိနေတဲ့သီလကိုခွဲပေးရတယ်ခွဲပေးတော့ဒီသီလလုံအောင်တရဏဂုံပါရတယ်ဟင်တရဏဂုံမပါဘဲနဲ့ပေးသလားတို့သေးတိုင်းနေမှာသွားတယ်ပဲတော့ဝဲဝဲတို့ဥမာမဲ့တရားဝဲဝဲဝဲတယ်ပဲတော့တပိတ်တာပေးပါဆိုပဲတော့ကြီးတယ်ပေးသလားစက်ကူခရော့နဲ့ပေးသလားဟင်ပဲတော့ဝဲတာပဲပြပဲတော့ပေးပြီးတာပဲဘာလို့စက်ကူထည့်ခံပေးရတာတော့ အေးရောက်ကိုဟိုယူသွားခြင်းတဲ့နေရာရောက်အောင်အပါဆောင်ဖို့ရာအတွက်သက်ကူထဲရသလိုကိုယ်လည်းငါးပါးတောင်းတောင်း၈ပါး၉ပါး၁၀ပါးကြိုက်တာတောင်းတဏှကုံပါတဲ့အဲ့တော့သက်ကူပါမှာအဲ့သက်ကူကြီးကပေါက်နေတော့ဘယ်နဲ့လုံးမတော့ခုကသက်ကူကြီးကလုံလားတရဏဂုံကလုံလားဟင်ဟုတ်ကလားလမ်းနေကြမှာပါဗျာအိမ်ရောက်မယ်ဟုတ်ပါဘူးဟင် ဟင်အဲ့တော့ဒီသီလတွေလုံခြုံရင်ရင်တရားကိုပွားမှာမဟုတ်လားဟုတ်ကလားအဲ့တော့တို့သီလစိတ်တန်စိတ်ဆိုတို့တတတကြိုက်လို့နဲ့မကြိုက်လို့ပြေကြပါပြီထင်တယ်တို့ဥစ္စာယူတာခေါ်ကြိုက်လို့ယူတာရှိလို့ဖြတ်လို့ဖြတ်ပြီးအောင်မဖြစ်နိုင်ဘူးလားဖြတ်လို့ဖြတ်ပြီးဆိုမကြိုက်လို့ထင်တယ်ဒီလိုဆိုအာဒိနဒံကျွလွန်လာတဲ့တရားခံပြီးမရောက်ဖြစ်တယ်ကြိုက်လို့နဲ့မကြိုက်လို့သေရနာနဲ့ကျွလွန်လာမှမများသူတို့နှစ်ခုပဲထင်တယ်ဟင်ပြီးတော့နေတိုင်းနဲ့ပြောရင်ကာမေတုမိစ္ဆာဘာသာထင်တယ် ဟုတ်ကလားကာမိတုမိစ္ဆာစာရမှာဟိုပျော်ပွားကြံလို့ကျွလို့နာရှိတယ်လို့စော်ကားခြင်းဟောမကျွလို့နိုင်ဘူးလားမိဘချင်းမတည့်လို့ဟင်သိခါကြအောင်ဟောမဖြစ်နိုင်ဘူးလားလူငယ်ချင်းချင်းဟိုအညွန့်ချိုးကြံလို့ကောမဖြစ်နိုင်ဘူးလားဒီလိုဆိုပျော်ပွားကြံလို့ဆိုရင်လောဘမဟုတ်ဘူးလားစော်ကားကြံလို့ဆိုဒေါသမဟုတ်ဘူးလားလိန်နာကြတော့ကောကြိုက်လို့လိန်နာရှိတယ်လို့မကြိုက်ရင်လည်းလိန်နာပဲသူတို့လည်းတရားခံမရောက်ပဲမဟုတ်ဘူးလားသူအရေးတောက်တာကောဗျာ ပျော်ပါခြင်းလို့တောက်တာရှိလို့စော်ကားခြင်းဟောမရှိဘူးလားအဲ့တော့ပျော်ပါခြင်းလို့ကတော့ပေါင်းတင်ကောင်းလို့ဒါတော့လူတိုင်းသိပြီးသားပါလေစော်ကားခြင်းလို့ဆိုတာတော့ဒီအရက်ကဟိုလူသိဖြောက်တဲ့ကြိရာဟင်ဒီအရက်ဝင်သွားရင်ပြမှားတယ်မပြမှားတယ်သူသိသေးလားသိတော့ဟုတ်ကလားပြောတဲ့နဲ့စကားမပြောတဲ့နဲ့စကားသူသိသေးလားလှုပ်တဲ့မလှုပ်တဲ့သူသိသေးလားဒါဖြင့်လူညင်ဖြောက်တဲ့ကြိယာမဟုတ်ဘူးလားဟင်နာမနာကလေအဲ့တော့ ဒီလူတယောက်ကိုသူမခံနိုင်ဘူးပြောခြင်းနဲ့ဟိုကလေးသားချေခြင်းနဲ့ရိုက်ခြင်းပတ်ခြင်းနဲ့တို့တော့လူသိရှိနေရင်အာနာသိမဝင်နိုင်ဘူးလားကိုချင်းသာသိမဝင်နိုင်ဘူးလားဒီလိုဆိုလုဖြစ်ပါမလားအဲ့တော့အာနာတဲ့ပုဂ္ဂိုလ်ရေသေးလေးတင်အောင်မဟင်ဟုတ်ပါသေးလားရေသေးလေးတင်ဟင်တော့ကားခြင်းရင်လေဟုတ်ကလားဟဲ့အဲ့တော့တေကြီးတေးရဲ့တောက်တာလေပျော်ပါခြင်းလို့နဲ့တော့ကားခြင်းလို့နှစ်ခုပဲမဟုတ်ဘူးလားအဲ့တော့သိက္ခာပုဒ်တိဘယ်လောက်များလား ဟိုကျိုးလုံးတဲ့တရားခံနှစ်ယောက်သေးပဲဘယ်သူတို့ညာကြိုက်လို့နဲ့မကြိုက်လို့သို့မဟုတ်လောဘနဲ့ဒေါသဟုတ်ကလားဗျာအဲ့တော့ဒီတရားခံနှစ်ယောက်ဘယ်ကဝင်တော့ဆိုယတိတကားကထင်တယ်မြင်ရင်တော့ကြိုက်ရင်ကြိုက်တတိမပါတဲ့ပုဂ္ဂိုလ်ကကြိုက်ရင်ကြိုက်ကြိုက်တာမဟုတ်မကြိုက်တာဖြစ်ရမှာပဲဟုတ်ကလားကြားရင်ရောဗျာအနတ်နိုင်ရင်ရောဗျာစားရင်ရောဗျာထိရင်ရောဗျာဒီဒီတကားငါပေါက်တယ် ဟင်ဒီတေခံဒီတကံငါးပေါက်ကဝင်တာမဟုတ်ဘူးလားအဲ့တော့ဒီတကံငါးပေါက်သူ့ဆိုင်ရာတကားပေါက်သူ့တတိအဆောင်ချတာအဲ့ဒါဥပုသ္တမှာထင်တယ်ဟင်ဒီလိုတော့အာယုံမလုံဘူးလားတဏ္ဍကုံကွားနေအာယုံမလုံဘူးလားအာယုံလုံးရင်ဥပုပ်မရဘူးလားဥပုပ်ရရင်ဟိုသီလကအလိုလိုမသိကြဘူးလားဒါရင်တရဏဂုံပွားလိုက်တာနဲ့ဥပုပ်လည်းရသီလလည်းရတရဏဂုံမပွားရင်သီလတော့ရချင်ရမယ်ဥပုပ်ရပါမလားဟုတ်ကလားဗျာဟုတ်ပါမလား ဟင်ဟုတ်ကလားဗျာအဲ့တော့တို့တို့ဒီကတော့ဒေါ်တွေတောင်တွေပေါ်တဲ့နေရာပေါ့ဗျာဒီနေရာတို့ခုနကဥပုသ္တံဖြစ်ကြရအောင်ဒီကနေ့ပြန်ဒီတော်တဲ့သွားခြင်းသွားကြရွာပြန်ခြင်းပြန်ကြဟုတ်ကလားဟဲ့အဲတော့တို့ဒီဘက်ဒေသကငန်းငွေကြီးတွေရှိသလားတို့ရှူဘက်တော့ငန်းငွေရှိငန်းပုတ်တို့ငန်းပေါင်းလို့သွားလေအဲ့ဒီငန်းငွေကသူ့စိတ်သူကြိုက်လိုက်လို့ရှိရင်ငန်းတပြန်မသွားနိုင် ပြေးမှာလေစိတ်အဲ့လောက်ပြင်းတယ်ဟုတ်ကလားဗျာအဲ့တော့ဒုဒကာကြီးတွေတော့မာကြီးတွေကလည်းတရားတည်းလက်ထဲလက်နဲ့ကြိယာလေးနဲ့ဒုက္ခလေးနဲ့တုံမဓာကလေးနဲ့နိုင်ဆိုင်နိုင်ဆိုင်နဲ့တတိမပါတော့တွေးပြီးနေပြီးသွားမှာမဟုတ်ဘူးလားကြီးတွေတော့မာကြီးတွေကလည်းတရားတည်းလက်ထဲလက်နဲ့ကြိယာလေးနဲ့ဒုက္ခလေးနဲ့တုံမဓာကလေးနဲ့နိုင်ဆိုင်နိုင်ဆိုင်နဲ့တတိမပါတော့တွေးပြီးနေပြီးသွားမှာမဟုတ်ဘူးလား အေးဟိုငါမွေကြီးရတယ်သူ့အသားချားရင်းနဲ့ငောင်းစင်းငောင်းစင်းနဲ့မှလက်တကားအလိုမှတွေ့ပြီဟုတ်ကလားဗျသူလည်းမကြောက်နာဘူးကိုလည်းမကြောက်နာဘူးသူလည်းအနေဓမ္မထင်တယ်ငါမွေကြီးရတယ်အနေဓမ္မတို့ကလည်းအနေဓမ္မအတွေးဓမ္မအပြေးဓမ္မအဲ့တော့ပပင်းကြုံတဲ့အချိန်သူလည်းမကြောက်နာဘူးကိုလည်းမကြောက်နာဘူးငါမွေကြီးကလည်းပဲတခါလည်းသူ့ဟိုပေါက်မလို့တခါလည်းပြင်ထားပြီးပြီထင်တယ်တို့ရှေ့တိုးလည်းမရဘူးနောက်ထုတ်လည်းမရဘူးမျက်တောက်ခတ်လို့မရဘူး အဲ့ဒီချိန်မှာသူ့အသက်နဲ့ကိုယ့်အသက်ဘသူ့အသက်ဆုံးမလို့လေကဲကဲဥပုပ်တယ်ဒီဥပုပ်เสียအောင်သာနာတိပါဒတိခါဘုစိတ်ကြဆိုဥပုပ်ရမလားနိုင်မို့ရမို့မလွယ်ပါဘူးခင်ဗျာအဲအဖိုးတော်နေမှာပါဗျာကြောင်းတာခုမှပါဟင်ဘယ်နေတော့ဟင်ဟင်တွေ့ပြီဗျာတက်လူရတော့မှာဗျာဟုတ်လားကိုသိရင်သိကိုမသိသူသိမှာပဲလေ ကိုမသေးခြင်းသူ့တားရမှာဟုတ်ကလားဟင်ဟုတ်ကလားဟင်ကိုသေးခြင်းသူ့မတတ်နဲ့ပေါ့ကဲလောက်ကြဥပုပ်ဥပုပ်ဥပုပ်ဟင်ကဲတို့ဥပုပ်တယ်တွေညာညာပြီလေဟင်ကဲဘယ်နဲ့တော့ဟင်တတိနဲ့မပွားရင်မွေကြီးဆိုတာရင်ဝင်တော့မှာဖြစ်တယ်တတိနဲ့မပွားရင်အာယုံတော့ပါသွားတယ်မွေကြီးဒီဟာမျိုးပေတတ်တယ်ဆိုတာမွေးကလေးကသိထားတာမဟုတ်လားသူဒီငွေကြောင့်မဟုတ်ဘူးလားအဲ့တော့မွေကြီးဆိုတာနဲ့ကြောက်စိတ်ဝင်လာမှာပေါ့အဲ့လိုဆိုရင် ခုနပြောတဲ့တတိလက်လွတ်ပြီထင်တယ်ဟင်တကယ်လို့ငွေပဲမရောက်လို့ကိုယ့်ဘက်ရောက်ရင်ကိုယ့်ကိုယ်ကိုချစ်သိမဝင်နိုင်ဘူးလားကိုယ့်ဘက်ရောက်ရင်ကြိုက်သိဝင်မယ်သူ့ဘက်ရောက်ရင်မုန်းသိဝင်မယ်တတိနဲ့တာမပွားခဲ့ရင်ဗျာဟင်ဒီလိုဆိုလူသိကြည့်ပါဦးမလားဟင်တိဋ္ဌာနေလို့နိုင်ရသားမဖြစ်နိုင်ဘူးလားဟင်အဲ့ဒါဒီနေရာတတိလေးရှိနေရင်ကြိုက်သိနဲ့မကြိုက်သိမဝင်ဘဲနဲ့ကိုချင်းစာသိမဝင်နိုင်ဘူးလား သူကသူ့အသက်သူနှမျောပြီဘူးလားကိုနှမျောတယ်လို့သူနှမျောမှာပေါ့ကိုချင်းစာဝင်လာရင်ကိုချင်းစာရှိမှမေတ္တာဝင်တာမဟုတ်ဘူးလားကိုချင်းစာမရှိပဲမေတ္တာဝင်လို့ရသလားမေတ္တာကပါဠိလို့ပြောတာဗမာလိုတန်းတူထားငါမခင်းရတယ်လို့ဒီမခင်းရစီရဟုတ်ကလားဗျာငါချမ်းသာတယ်လို့ဒင်းချမ်းသာပြရမယ်ဆိုမေတ္တာဗျာကိုနဲ့တန်းတူထားလိုက်တာကိုသားလေးပေါ့ကိုသမီးလေးပေါ့ဒီတိုင်းမဟုတ်ဘူးလားသားလေးငါချမ်းသာတယ်လို့ဒီသမီးချမ်း ဟိုဒီသားချမ်းသာတရားမယ်ငါမခင်ရသလိုဟိုဒီသားမခင်ရစေရအဲ့ဒါမေတ္တာမဟုတ်ဘူးလားအဲ့ဒီစိတ်မျိုးသူ့စီကိုရောက်ဖို့ဆိုတာခုနကကြိုက်စိတ်မကြိုက်စိတ်မဝင်မှထင်တယ်အဲ့ဒီကြိုက်စိတ်မကြိုက်စိတ်မဝင်ခြင်းရင်အဲ့ဒီငွေဆိုတဲ့ပညာဟိုသိမဝင်မှထင်တယ်ဟဲ့သဘောပေါက်သလားငါဆိုတဲ့ပညာသိသူဆိုတဲ့ပညာသိဘယ်မခွဲမှထင်တယ်ဗျာဟုတ်ကလားဗျာတတိဥပ္ပဒါမဆောင်ရရင်အဲ့ဒီနေရာပဲနေတော့ စိတ်ပြီးသူ့လည်းပါမသွားနိုင်ဘူးလားအဲ့ခါကျသူ့နောက်ကကပ်ပါတယ်မခံနိုင်တဲ့ဒေါသမဝင်နိုင်ဘူးလားကိုယ့်ကိုယ်ကိုနှမျောတဲ့လောဘကမဝင်နိုင်ဘူးလားဒီလိုဆိုဥပုပ်ရမရဟုတ်ကလားပြစ်ဆောင်မယ်ဆိုဗျာဟင်တို့အာမဘတိတော့ခံပြီးပြီလေအင်းအာမဘတိခံပြီးမှကြိုးရင်တန်ဃာတော်များစီကိုလိန်ရကြမလားအမှန်ပြောရကြမလားအဲ့တော့ဘယ်နဲ့တော့မွေတမလားဘုန်းကြီးလိန်မလားဘယ်လိုလုပ်မှာတို့များ ဘယ်လိုလုံးမှာထုံးဗျာဟောဗျာဟင်အဲ့ဒီနေရာမိမိတတိလေးနဲ့စောင့်လိုက်လို့ကိုယ်စိတ်ကဟိုဘဝငြိမ်နှလုံးသွင်းငြိမ်လို့ကြည်သွားရင်ငွေတွေရံလို့မိတ်ဖေတိဆန်ထုတ်တယ်ပြီတယ်ကြားရတော်တွေတို့တော်လည်းနေတယ်ကြားရလေအဝေးကနေလေနခံလူရှိမရှိလေနခံလူရှိမှသိရင်ရံလို့ဟုတ်မဟုတ်အငတ်ရှိတာနဲ့တို့သိတယ်သိဟောကြားချီတောင်းလုံးညာအဲလူလိုအလိုက်ကားလို့မသိတောင်းဝင်လာတာမဟုတ်ဘူးဗျ အတန်တော်မကြဘူးဟောဝေးရနေဟင်ဒိဋ္ဌံကလွတ်တဲ့ပြီပါတယ်သူ့ညာလိုမဟုတ်ဘူးသူကသူရှောင်သွားပါလိမ့်မယ်ကိုယ့်ဘက်ကသာအိမ်တင်ပြဖို့လေသူ့လိုကိုယ်လိုသဘောထားလိုက်ရင်ဘယ်နဲ့တော့ညာဟင်မိမိရဲ့မေတ္တာတအေတာပြီးသူတိမသွားနိုင်ဘူးလားဒီလိုတို့သူရောကြောက်စိတ်မပြေနိုင်ဘူးလားသူရောတို့ဘုံမုံစိတ်မပြေနိုင်ဘူးလားဒီလိုဆိုဟိုပါလားရှင်လဲကြောက်တာစီပြားလဲဆွဲတာစီမဖြစ်နိုင်ဘူးလားဟင်ကြရနိုင်ပါမလားအဲ့ဒီဥပုပ် အာခေါင်းဆောင်တကာကြီးကမှမလွယ်ရင်နောက်လိုက်ပဲလို့ပြောမတော့တကာကြီးအချုပ်ကြခြင်းပင်နဲ့တူတယ်ဟင်တို့တကာကြီးအချုပ်ကြခြင်းပင်နဲ့တူပါဗျာဟင်ဒီထုတ်ရတော့မထင်နဲ့ဟဲ့ဟင်အဲဒါဒါတော့ဗျာအသက်လဲရတာမို့ထားပါတော့ထားခွင့်တော့လိုက်အချင်းတဟုတ်ကလားတို့ခုသွားကြဗျာဒီလာတဲ့ခရီးတွေထဲမှာအဲလူမျိုးစုံပါတယ်ထင်တယ်ဟဲ့ အတားအဆမျိုးစုံပါဘူးလားအဲ့တော့သူတို့ရှိတဲ့ပစ္စည်းလေးအိမ်ထားခဲ့ရင်မိပေးတဲ့စိတ်မချဟုတ်ကလားသားသမီးအတွင်းရန်လည်းစိတ်မချဘေးအိမ်လည်းစိတ်မချရတယ်သူတို့ပါတဲ့ယရနာလေးတွေကိုအထုံးနဲ့ထည့်ပြီးတော့ယူလာတယ်ကမန်းကဒါနဲ့ကိုရောကြီးကခုနှစ်နာရီဆုံးကထမတဲ့ဆိုပြီးအပြေလွားနဲ့လမ်းကြနေမယ်ဟုတ်ဟုတ်ကလားဟင်ကြည့်တော့ခုခင်နဲ့တော့တရေယူအောင်ပြောရမှာပေါ့ဗျာဟင်တခါတည်းသူ့ အတွင်းယရနာပစ္စည်းရတယ်ခုခေတ်မိုးကုတ်ကြောက်တစ်လုံးတောင်သိနေရ300လောက်တန်တင်နေဟဲ့အဲ့တော့အဲ့လိုယရနာတန်မိုးရှိတဲ့3500တထောင်တန်လဲပါတယ်ငွေကလည်းခဲသိန်း55သိန်းလောက်ပါတယ်အဲ့ဒီထုတ်ကလေးတစ်ထုပ်တိုင်ရှင်မရှိလမ်းမှာတွေ့နေပြီဗျာတယောက်တည်းဘာလောက်ကြမတော့ဘာလောက်ကြမတော့အဲဥပုပ်ပေတွေဘာလောက်ကြမှာတော့ဟောဗျာ ဟောဗျာအဖိုးကောင်းတော့ပြောဗျာဟောဗျာအာယုံမလုံးဘူးလားဥပုပ်မဆောင်ဘူးလားဟင်ဟောဥပုပ်ဆောင်ရင်ဟိုဒါယရနာဟငွေဟသွားသူ့စီစိတ်ရောက်အောင်မလားအဲသူ့စီစိတ်ရောက်သွားရင်ဥပုပ်ဟင်ထွက်ပြီလေမျက်ဖြင်ကမှထွက်မှာလားဥပုပ်ခုထွက်မှာလားမျက်ဖြင်ကဒီဥပုပ်ဒီဥပုပ်ဆောင်မလား ဟင်အခုမြင်အခုစိတ်အာယုံနောက်ပါသွားလို့ကြိုက်စိတ်ပေါ်ရင်ဥပုပ်ထွက်သွားပြီကြခင်ဗျားလက်ထင်ကမှထွက်မယ်ထင်မလားဘယ်တော့ထွက်မလို့ဘူးဟင်ကဲပြားဟိုမှာကြည့်တော့ဟိုဧကရိယဟိုငွေရိယလည်းဖလက်ဖလက်နဲ့ဟင်ယရနာပါလေးတွေလည်းအပြင်လက်တက်လက်တက်နဲ့ကြာနေတယ်တွေ့နေပြီတတိနဲ့လားမတော့ရင်ငွေဟရွှေဟနဲ့ပညာတွေဝင်မလာဘူးလားဒီလိုဆိုရွှေတန်ဖို့ကြောက်တန်ဖို့မသိဘူးလားဒီလိုဆိုလောဘဝင်မဝင်ဟင်အဲ့တော့ကောက်ယူမယူ အဲ့တော့အာဒိဏဒါနာဝိရမဏိဆိုတာအာဒိဏအာဒါနာလို့ခေါ်တယ်အာဒိဏဒါနာအာဒိဏဒါနာမဟုတ်ဘူးအာဒိဏဒါနာပုတ်ဖြတ်တော့အာဒိဏအာဒါနာအာဒိဏမပေးတာဘူးအာဒါနာယူတာအဲ့တော့ဟိုကပတ်လို့ပြစ်တာလားအာဟုတ်ကလားဟင်ဟင်အဲ့တော့ယူရဟင်ယူတော့ဒီအာဒိဏဒါသိခါဘူးဘယ်လိုနေမလို့သူများအိမ်ကိုတက်ခူတာတော့တော့တတ်တယ်မခုနိုင်ပါဘူးအဲ့ဒါကြပဲနဲ့တော့ လမ်းကဟာကြဟင်ဟင်ဟုတ်လုံတော်ဘူးဗျာသူများရင်ကတော့တော်ရပါတီနဲ့မခိုးပါဘူးဗျာဖိတ်ချပါဗျာအဲ့ဒါတော့အဲ့ဒီဟာတော့လုံပါတယ်ဗျာဟင်ကဲလမ်းကဟာပဲနဲ့တော့ဟုတ်ကလားဒီကယူလိုက်ကွာဒါတော့လမ်းတွေယူပေါ့ဟင်ယူပြီးအဲ့ဒီ15သိန်းသိန်း30သုံးလိုက်ပြီးကျန်တာပါလောက်ထားပြီအဲ့တော့ကိုငွေလေး1500ကျတာတောင်တောင်းတောင်းနေရင် အဲ့ဒီသိန်းရာနဲ့ထောင်နဲ့ချီလဲကာရခြင်းဘယ်လိုနေမလို့ဖေးတော့ကြောက်ပြီးမေးမယ်ဒီလမ်းကြောက်မေးမယ်ဒီရွာမှာထောက်တည်ရှိတယ်မေးမယ်မေးတော့ဒီကကြည့်ရတာပေါ့လေဟိုဒီအိမ်ကသူ့ဝင်ငွေနဲ့အခုလောလောဆယ်သုံးနာနဲ့ဟုတ်ကလားဟင်အဲ့ဒါလက်ခါရတဲ့ငွေပြင်ပဲနဲ့တော့တိန်ထားမလားလက်သွက်မလားအတွက်မအတွက်မအဲ့တော့အိမ်နေနာချင်းသူ့မိတ်ဆွေပြောမှဘယ်သူအိမ်တော့တော်တော်ကိုဒီကအဝင်ထွက်အသုံးများတယ် ရပါရရှိသူဖြစ်တော့တယ်အဲ့ဒီနေရာအဲ့ဒီကိုတော်ကြီးပြီးသွားတာသူပါတယ်နဲ့ပြောမှာဗျာဟင်ဟုတ်ကလားဗျာပြောပေးဘူးလားဟင်သူမျိုးဟာမိတ်ဆွေလေကြာနေဒါတော်မိတ်ဆွေရနေလက်ထောက်ကြမယ်တို့ရွာကဘသူအရင်ကမသူဘူးသားသုံးလိုက်သမီးသုံးလိုက်ငကောမျိုးမျိုးသုံးနေတယ်ဟင်သူဖြစ်နိုင်တော့တယ်လောက်ထင်တယ်တိတိကျကျဟုတ်ကလားဖြစ်နိုင်တော့တယ်ဟင်အဲ့တော့ဟိုကလည်းရလို့ရညာလာမေးမယ်ဟင်သူကဟို လက်ထောက်ချသူကမှဧကံဧကံမဟုတ်ရင်ကာယကံရှင်ကတော့ဧကဧကပြုလို့တောင်းမှာလားရလို့ရညာလားရလို့ရညာဟုတ်လို့ဟုတ်ညာဟုတ်ကလားဗျာအဲ့တော့အတော်နဲ့တန်တော်မနဲ့ဒါမှဟောဒီလိုထုတ်ကလေးအဲ့ဒီမှာကျုပ်ပြည်ပြီးကဟိုရွှေကဘာဘာဘာငွေကဘာဘာဘာဘယ်ဟာကဘယ်နဲ့ဘယ်နဲ့နဲ့တိတိကျကျပြောပြီးအဲ့ဒါလေးများရလိုက်ပါသလားလို့မေးရတယ်လို့ပြောရင်သုံးမိသားသိမ့်နေတယ်သိက်လက်ပြန်ရှိတော့ ဟိုမတွန်းရသေးတဲ့ယရနာတွေလည်းပြန်အမရဘူးပြောရင်တခွန်းနဲ့ပြီးတယ်ကဲဘယ်လိုပြောမလို့ပြောကြသာဟောဗျာကဲတော့ဘောဖို့ဘောတော့ရဲ့ကဲတော့ဘောဗျာဥပုပ်စစ်ထားဗျာဥပုပ်ရမရကဲဖို့တော့ဘောအောင်များခေါင်းဆောင်ဖို့တော့ဟင်ဟုတ်ပြီလေအားတယ်နဲ့တာလေဟင်တပ်ပိုင်ချင်းကကိုယ်နဲ့နှုတ်နဲ့ပေးတာမဟုတ်ခဲနဲ့ တို့ရန်ကုန်များကြတော့တချို့ကောက်ရတဲ့ပုဂ္ဂိုလ်လမ်းသွားရင်ဟင်တချို့ကားပေါ်တက်စီမောင်းတဲ့ပုဂ္ဂိုလ်များကားပေါ်မှာဟင်ပဲအိတ်တို့ပါတော့ကြံရည်ပြီးကြံရည်ရင်တရေသာရိုက်တမ်းမောင်းကြည့်သွားပြီးသွားအပ်တရေသာရိုက်ကသူ့ချိတ်ဖောက်ပြီးတော့အကုန်သိရင်ဒါပြီးသူ့လက်မှာထုတ်ခိုင်းအဲ့ဒါပြီးငါပြင်ကမနဲ့တရေသာရိုက်ကြီးညာလိုက်တာပဲဟင်အဲ့ဒါတော့သူ့ပေးရမှာမဟုတ်ဖ ೇನೆ ဗျပေးနေမပေးဘဲနဲ့ယူရင်အတင်းနဲ့တန်ငါလာတော့မှာလေအဲ့တော့အတင်းနဲ့တန်တော့ကြိုးပြီးယူလာခဲ့ပြီ ဟုတ်ကလားဗျာအဲမင်းဟာဘူးလို့ပြောရင်မူတာဝါဒမထိုက်ဘူးလားဟင်ကဲဘယ်နဲ့တော့မတော့ဟင်တကြိုးကနှစ်ကြိုးဖြစ်တော့မယ်တော်ဗျာတခါကြီးဟင်အဲ့တော့တို့ကလည်းနေရာတကာသွားနာပြောမှာဗျာပလဲနေရာဟာဒီအကျိုးများတယ်လို့ကျိမ့်တ်တာဗျာဟောဗျာမကျိမ့်နိုင်ရင်ပြင်တော့ဗျာအင်းမပြင်တော့တော့ပြောမှာဗျာ ပလဲကဟာဒီအကျိုးများတယ်တကျိုးကနှစ်ကျိုးကျိုးတဲ့ဟာဒီပြောမှာဗျာတို့ကတော့ကဲပဲနဲ့တော့ဟောအာကျေပိတ်ပြာမီဟောဟောဗျာမဟုတ်ဟိုကျန်တဲ့အရာတခါကြီးတို့ပလဲလို့ဟုတ်ပါဘူးဗျာတခါကြီးတို့စီတွေနေမှာပါနေပါပါဗျာဟင်မတွေ့ရင်တော့နေပါပါဟောမအေးဟုတ်လို့လားဗျာ အဲ့တော့ဒီလာရတာတော့လူတိုင်းလူလူရပါတယ်ဥပုပ်ရဖို့တော်တော်ခရင်နေဟုတ်ကလားဗျာအဲ့တော့ဒီကနေ့အတွက်ကိုရေလေးတစ်ခွက်တောက်တာတောင်အာယုံခံမတော့ပါနဲ့ဟင်မနေ့ဟိုမနေ့ဆိုရင်ခုအစာစားတော့မှထင်မယ်ညနေကြရင်စားနေကြအချိန်ဆာလောင်မှုသိရင်တို့စားလို့တော့ဂီလာနာပြပါတာဆိုတဲ့ဒါယောဂတစ်မျိုးထင်နော်ဆာလောင်မှုသိတာအဲ့ဒီအချိန်မှာဥပုပ်တွေဖြစ်ခဲ့ရင် တို့ယဟန်ကစပြီးအခဲမသုံးအောင်ထင်ရဆိုလဲရေဖြောကျန်တကားတကြအရေဖြောသုံးရတယ်အခဲဆိုရင်အာယုံမကြီးနိုင်ဘူးလားအာယုံတော့မပါနိုင်ဘူးလားအဲ့ဒီထင်ရအရာသာခန်းစားရင်ဥပုပ်မထွက်နိုင်ဘူးလားဟုတ်ကလားဗျာကဲဘယ်နဲ့တုံးဗျာအဲ့တော့မနဲ့သာသာညနေသာသာမနဲ့စားရင်ဟောလဲသာထုဥပမာနဲ့သုံးရတယ်ညနေသားရင်အနာစီထဲ့တဲ့ဥပမာနဲ့သုံးတာလေ ဟင်အသာသာအသာမသာရင်မနဲ့ဆိုရင်ဦးလေးတကြုံကြုံတပြုံပြုံနဲ့ပူပြီးအတန်းလေးမအော်ဘူးလားလဲရင်များလည်းပဲအသာမရှိရင်တကြွီကြွီအီအီအော်တယ်လို့ပေါ့ဗျာအဲ့တော့အသာကိုအာရုံမပြုရဘူးအဲ့ဒီဝန်းပိုက်ကတကြွီကြွီအော်ပြီးပူနေတဲ့နေရာတတိပုတ်ပြီးသုံးရတယ်တဲ့ဒါဥပုတ်တယ်မနဲ့စားနေဟုတ်ကလားညနေစားချိန်မစားတော့အသာအိတ်တွေအပူမလောင်ဘူးလားအဲ့တော့အနာများဖြစ်ရင်တဖြင်းဖြင်းတက်နေရင် ခီလေးလူပေးရသလိုဖျောင်းချက်ကလေးတွေမရှိဘူးလားဗျအဲ့တော့ညနေကြတော့ဖြော်ရည်လေးတွေလေအဖန်ပါရဘူးမကြီးဖြစ်တောင်းမဲ့အနှစ်မပေါအောင်လုပ်ရပါတယ်ဝိနည်းတော်တိုင်းဆိုရင်လေဟင်ဘာဖြစ်လို့တော့အဖတ်ပါလာရင်အခုခံရှိရင်တဏှာထားကြလာမှာသို့လို့အပြမပါရိသိခါဖို့ကြီးညိုးမှာကျိုးမှာသို့လို့ဟုတ်ကလားဗျာသဘောပေါက်ပလားဟင်အဲ့တော့ညနေကြတော့ ဘူးနေတဲ့အစာအိတ်ကလေးတဖြင်းဖြင်းလေးကိုအာယုံပြုတ်သုံးရတယ်တတိအိတ်ကိုပုတ်ထားရတယ်လို့ဆိုတယ်ဒါမှမဟုတ်ဖြောရင်နောက်ကြားနောက်ချိုးနောက်ရှင်နောက်ပါသွားဥပုပ်မထွက်နိုင်ဘူးလားဟုတ်ကလားဗျာကဲဥပုပ်ရအောင်ဆောင်တာပါမလားပြီးတော့နေသဂီတဝါရိဒနဲ့ကာချင်းပြီးချင်းပြီးဆုံးတီးမုတ်ချင်းတို့မင်းသမီးခံနေအတန်းလေးမကြည့်ရှုနားမထောင်ပါဘူးလို့ပြောတာမဟုတ်ဘူးလားမင်းသမီးမင်းသားကြည့်မှာမဟုတ်ဘူးကိုသမီးကိုသားကြည့်လေ တတိအဆောင်ချမထားရင်သာသမီကြည့်ပြီးကြိုက်စိတ်ကောမပေါ်နိုင်ဘူးလားမကြိုက်စိတ်ကောဒီလိုဆိုဥပုပ်မထွက်နိုင်ဘူးလားအဲ့တော့မင်းသမီးမင်းသားကရွာထဲရှိမှာမဟုတ်ဘူးကိုသမီးကိုသားကတော့ပြန်တန်နဲ့တွေ့လိမ့်မယ်ထင်တယ်ဟင်အဲ့တော့ကိုသမီးကိုသားကြည့်ဥပုပ်ကြိုးတယ်မင်းသမီးမင်းသားကြည့်တာနဲ့ဘာအထူးတော့ဟင်အဲ့တော့ဒီကနေ့ခုချိန်ကသားပြီးဥပုပ်ကဘယ်လောက်ယူမှာတော့ဟင်ဘယ်လောက်ယူမှာတော့အချိန် ဘယ်အချိန်နေကုန်ယုံတင်ပဲလားတရေတရေဆိုဒီမှာဒီကနေ့7နာရီကလက်ပြင်က7နာရီဖြစ်ပါတတိကိုအဆောင်ချရတော့မယ်ဟုတ်ကလားဟင်တိုင်းဥပုပ်ပဲတော့ထွက်မှာပဲချင်းတော့ဟုတ်ကလားဗျာဟောခုပြန်ဘယ်ချင်းခုဒီကပြီးတာနဲ့စားတော့မှထင်တယ်ဟဲ့ဟင်ဂျိုင်းဖွင့်တာနဲ့အဲကြက်သားဗျဝက်သားဗျဆိုဘယ်နေတော့ တော့တဲ့ဟိုဂျိုင်တွေကထမင်းကပြစ်တော့မယ်ဥပုပ်အာယုံလုံးမလုံးလေဒါတော့တတိနေတာကြည့်ခြင်းနဲ့ကြည့်တယ်တို့တတိပဌာန်ဤတိုင်းဆိုလေကြာရင်ကြားတယ်မမှတ်ရင်ဘာကြီးညာကြီးပေါ်နိုင်မူလားဒီလိုဆိုဂျိုင်လန်တာနဲ့ဥပုပ်မထွက်နိုင်ဘူးလားဟုတ်ကလားဗျအဲဥပုပ်ပဲတော့ထွက်မှာတော့ဟင်ဘယ်တော့လဲဗျအထမင်းသားရင်ထွက်ပါတဲ့ဟောကလားဗျဩဗျာခုနတော့တည့်ရဲ့ဆိုဗျာ ဟောဘယ်လိုဟာတော့ဗျာဟင်ခုနတော့တရက်ဆိုလို့ဗျာအဟုတ်မှလို့ဟင်ဟင်ခုနတော့တရက်ဆိုလို့အဟုတ်မှလို့ဗျာတို့ကဟင်ထွက်မှာဗျာပြီးတော့ကြာနေနေတဲ့ဒီကနေ့ပူဆိုးတယ်ဟင်ကြာနေနေတော့သူ့လို့ကိုလို့သူ့တမာတိကို့တမာတိနဲ့အာအာရှိသလားဟဲ့စိတ်အာအာပေးသလားစိတ်အာအာမပေးဘူး ဒီဒီနေ့တော့စိတ်ကအာနေတော့ဟိုလားဓမ္မအပမဒေနာတံပါဒိတာဆိုတော့ဘယ်လိုပြောလိုက်တော့မမေ့မလျော့မပေါ့မစားတဲ့တတိနဲ့နေကြလို့ပြောတာတယ်အာမဘာလေတော့အာမဩရှင်ဘုရားပြောတဲ့အတိုင်းတပြည့်တော်တို့ဒီ24နိုင်လုံးလုံးမမေ့မလျော့မပေါ့မစားတဲ့တတိနဲ့စိတ်ကိုခုနပြောတဲ့ကိုယ်ပဲသွားနေကြအာယုံ၅ပါးတစ်ချက်သာဘုရားအာယုံတရားအာယုံတန်ခါအာယုံ ဒီစကြက်၃ခုတစ်ခုခုမှာကြောင်းနေပါမယ်ဘုရားလိုဝန်ခံတာမဟုတ်ဘူးလားဟုတ်ကလားဗျာအဲ့တော့ဒီနေ့အာမဘန်နေဟိုပြောပြီးတော့ဖင်ချထိုင်နေရမေ့တော့တာထင်တယ်ဟင်ဟင်စောင့်လာဥပုပ်ဟင်စောင့်လာဗျာပြီးတော့နေတိုင်းဖြစ်တယ်လို့ဟုတ်တယ်ဒီကနေ့ဟိုသားနေတိုင်းနဲ့ဒီကနေ့ဟိုသားဘုရားကပုံတောက်ပြောင်းတော့စောင့်လာဥပုပ်ဟင် ပြီးတော့ဟင်းကျွေးဟင်းရသမင်းဟင်းကဟောနေတိုင်းအိမ်မှာဖြစ်တယ်လို့သားတယ်ဒီကနေ့ဟင်းနဲ့နေတိုင်းစားနေကြဟင်းနဲ့ဘယ်ကပူထူတော့ပေါင်မလားဦးဘို့ဩဗျာဟောမောကြည့်နေပြီဘို့ဟင်ပြီးတော့တခါပြောဦးမှာဗျာသမင်းဝိုင်းကြီးကြတော့ဟင်စားဗျာညနေကြစားထားလိုက်မဗျာနေတိုင်းနဲ့ဒီကနေ့ဘယ်ကပူသားတော့ပေါင်လားဦးဘို့ဩဗျာ ဘောပြမေးလို့ရဘူးဗျာဖိုးတွေဒီဘယ်တော့ထွက်မလို့ဥပုပ်ဘယ်တော့ထွက်မှာတော့ဖိုးတော့ဥပုပ်ခုနအကြောင်းလာပြောတာဂျိုင်းဖွင့်ရင်ထွက်မှာတဲ့ဟုတ်ကလားဟဲ့ဘယ်ခုနဆိုတဲ့အတိုင်းနေပါမလားမျက်ထင်ကရှင်းလာရည်ထိဟင်ဒီကနေ့ဘိုးဆိုသေးဒီကနေ့ဘိုးဟောကောင်းတာလားဟောသေးဒီကနေ့ဘိုးစားသေးဟုတ်ကလားကောင်းကောင်းလဲစားသေးဟုတ်ဗျာဒီကနေ့ဘိုးစကားပြောသေးအလုံးမှမရှိတော့ထိုင်ပြောတော့မှာတယ် ရလားဥပုပ်ဟင်နေတိုင်းနဲ့ပို့ပြီးဥပုပ်မလုံဘူးထင်တယ်မစောင်းတဲ့နေ့မှရသေးထင်တယ်စောင်းတဲ့နေ့နဲ့မစောင်းတဲ့နေ့ပဲနေရပို့ရတော့အဲ့ဒါဟုတ်ကလားဗျာဟင်ဘာဖြစ်လို့တော့အဲ့ဒါမိယိုဖလာလုံနေတော့ဟင်တို့ဟာဒီလိုဘုန်းကြီးကြီးဘာနာတိပါဒအာမဘန္တိဆိုရပြီထင်းနေလို့ထင်တယ်ရသေးဘူးရတော့အချုပ်ဥပုပ်ပဲရမယ် အဟုတ်ဥပုပ်ရနိုင်ပါမလားဟင်အဲ့တော့တို့မှတ်မိလောက်အောင်ပေါ့ဗျတို့ဝိပဿနာဘုရားရှင်လက်ထက်တုန်းကအဲ့တထေးအိမ်တအိမ်မှာကျွန်မတယောက်ရှိတယ်ဟင်ကျွန်မဆိုတော့တထေးလိုနေရပါမလားမရဘူးဟင်အဲ့တော့တထေးဆိုတော့တထေးကဘာလို့ထေးလို့ဆိုတထေးလိုလှုပ်လို့ထေးတာထင်တယ်ဟုတ်ကလားနေတိုင်းတော့တထေးကြီးကလည်းတခါတည်းစီပွားရဖို့ဒါဒီပဲလို့ တထေကရောရနေတိုင်းဆိုရင်ဟင်းကျွေးဟင်းရဘယ်လိုချက်မဲ့ဘက်နဲ့စီမံခန့်ခွဲမှုဒါပဲလို့တထေသားကလည်းနေတိုင်းဆိုဘယ်လိုအဲလိုငွေသုံးမဲ့ဘက်နဲ့ဒါပဲလို့တထေသမီးကလည်းဒီတိုင်းပဲဘယ်ဝတ်စားဘယ်ဝတ်ကိုမဲ့ညာဝတ်ကိုမဲ့ကောင်းနာတွေဒါပဲလို့ကျွန်မကတော့ကျွန်မလို့လုပ်ရမှာပေါ့ဟင်ဥပုံနေကြတော့တထေကြီးကလည်းပဲဥပမာမဲ့မနဲ့9နာရီထွက်ခြင်း9နာရီရတဲ့ဥပုဘုရားရှိခံထားလိုက်တော့ အဲ့ဒီဥပုသ်ဆောင်ပြီးတရားတရဏဂုံတစ်ခုတတိစိတ်ကိုကြောင်းတော့တစ်ချက်တစ်ခုထဲမှာစိတ်ကိုကြောင်းရတော့မှာထင်တယ်အဲ့တတိကြလည်းအဲ့ဒါကြောင်းနေတာဟုတ်ကလားဘာမှပြောတတိကတော့ကြလည်းအဲ့ဒီနေ့ဘာမှကိုဘယ်ဟင်းချက်ညာဟင်းချက်ဘလောက်ကောင်းဘာမှပြောမှုတဲ့ဟုတ်ကလားအဘောကလည်းနေတိုင်းဝတ်တလူပဲထင်တယ်ဟုတ်ကလားဗျာတထေသမီးကလည်းဘာမှပြောဘူးတဲ့တထေသားလည်းဘာမှပြောဘူးအဲဒီကသာပြီးကြောင်းနေကြပြီထင်တယ်ကြောင်းမတော်ခင်ကကြောင်းနေပြီထင်တယ် ရာကြောင်းတော့မရောက်ပြီလားလေကြောင်းနေပြီကျုံမကတော့လောက်ရတကူဗျခြေရာပြုတ်ရအချိန်မီလေဟင်အဲ့ဒီအနေတထေးကြီးလေးအချိန်ကြတော့သွားရောမိသားစုသူ့ကျမ်းနေတယ်သူ့အတွက်မနဲ့ပါညနေကချမ်းကြံပြီးတထေးမိသားစုသွားရောအဲ့တော့ကျုံမကစဉ်းစားကျုံမဆိုတော့ကျုံမလောက်အပညာရှိမှာပေါ့ဟင်သူတို့ဥပုသ်ဆောင်သွားမယ်ပြောတယ် အဲ့တော့နေတိုင်းတစ်ချေကြီးငွေရဖို့ရွှေရဖို့ပစ္စည်းရဖို့ပြောတယ်ဒီကနေ့ဘာတစ်ခေါက်မှမပြောတာထောက်တော့သူတို့ဥပုက္ခရွှေတဲ့ငွေတဲ့ပါဟန်တူတယ်ကျုံမတွေးပေါ့လေဟင်ဟုတ်ကလားဆောင်းတော်ရွှေရငွေရတဘောဝတောင်းယူမှထင်တယ်ပီလာကနိဗ္ဗာန်ဖြစ်ယူမှထင်တယ်တကယ်သာဟိုပီလာပီလာနဲ့တူအောင်ပေါင်းနေရင်ပေါ့လေဟုတ်ကလားဗျာ တထေးကတော်ကြီးကနေတိုင်းပြင်ဘယ်ဟင်းကမတမ်းဘူးဘယ်ဟင်းကတမ်းလဲဘယ်ဟင်းချက်သားချင်းနင်းဘက်နင်းညနဲ့ဒီကနေ့ပေါ်တာလည်းပြောငန်းငါလည်းပြောပန်းပြောအဲတော့သူတို့ယူမဲ့ဥပုပ်ကဟင်းကောင်းတယ်လေကောင်းမှန်ဒူတယ်ကျုံဆိုတော့ကျုံမာတွေးတွေးတာပေါ့လေဟုတ်ကလားတခါတတိသမီးကနေတိုင်းချင်းဘယ်ဆင်းမိုးဘူးဘယ်ဟာမိုးဘူးညာမိုးဘူးနဲ့ဒီကနေ့ဘာမှပြောဘူးသိတူရှိတဲ့နေတိုင်းဝင်နေကြဟိုကလေးနဲ့ဖြစ်ကြတာခံနေလို့ ဟောသူတို့อยู่မဲ့ဥပုက္ခကိုကောင်းပါလာတဲ့လေကောင်းတယ်နဲ့တူတယ်တဲ့ကျုံမာလေးတွေးတာလေဟုတ်ကလားတထေသားကနေတိုင်းချင်းငွေဘလောက်တုံးမဲ့ဘလောက်တုံးမဲ့အပြောပါဘလောက်လိုက်မဲ့ဒီကနေ့ဘာမှမပြောပုံထောက်တော့သူတို့อยู่တဲ့ဥပုက္ခအပြောပါတယ်တဲ့အဖင်တန်းမြင့်ဟန်တူတယ်တဲ့ဒါကျုံမာတွေးတာအဲ့တော့တထေးကြီးမိသားစုတောင်သူတို့ရှိတဲ့ဖီးဖိန်နဲ့ ဝတ္ထုအာယုံကိုစောင့်လွှတ်နိုင်သေးတာငါဘာလို့မစောင့်လွှတ်နိုင်ရမလဲဟင်ကျုံမာဥပုတ်တောင်းတာလေဟင်သူတို့ကတော့ဘုရားကြောင်းသွားလို့တထေကြီးတွေမိသားစုကတော့ပါဏာတိပါဒအာမဘန္တိနေမှာပေါ့ဟုတ်ကလားဟဲ့ကိုတို့ဟာဒီလိုနေမှာထင်တယ်ဟင်ဒီလိုနေမှာပဲပေါ့ကျွမ်းမကတော့သူတို့လိုလဲပါဏာတိပါဒအာမဘန္တိမလုတ်တတ်တော့ဒီကနေ့တည့်ရဲ့အတွက်တထေကြီးတို့နေတယ်လို့နေမယ်တဲ့ ဟင်ဒီလိုတော့တထေကြီးကပါတော့သူကပန်းဖြစ်နိုင်ဘူးလားတထေကြီးအပါတရားဆိုသူအပါတရားဖြစ်နိုင်ဘူးလားတထေကြီးနေတယ်လို့နေမယ်တဲ့ဒီကဒါပါတော့အဋိဋ္ဌံဥပုတ်တယ်ပါရမီဖေပါတဲ့မှာအဋိဋ္ဌံတော့မပါဘူးလားဟောအဋိဋ္ဌံဥပုတ်တယ်အဲ့လိုနဲ့နေတာအဲ့တော့ကျော်ဖို့နေတယ်တထေကြီးတို့သားတဲ့အချိန်သူသိလားအဲ့တော့သူ့အတွက်ခြံထားခဲ့တဲ့သမင်မနဲ့လည်းသားရတော့တထေကြီးတို့နေတယ်လို့နေမယ်ပြောတော့တထေကြီးပဲဥပုတ်တယ်ပဲကျင်သားရတယ်သူမှသိပဲနဲ့ ညနေပြန်လာတော့တဲ့တထေးကြီးတထေးတကတော်ကြီးဒီနေ့အတွက်ဖဲကျိုးလို့အမှတ်နဲ့ထင်တယ်ဆက်ကြည်ကြီးကြောင်ကြီးဟုတ်သေးလားဟင်တို့ဒီဘက်တော့ဂျုံလောက်တလားသဘာလောက်တလားအဲ့ဒီဂျုံကထွက်ခါသာအနံနဲ့အဆံပြည့်တဲ့အနံတူသလားထွက်ခါသာဘယ်လိုတုံးဟင်အဆံပြည့်တော့ဘယ်လိုတုံးပုံမဲ့တော့ဘယ်နဲ့တုံးဒီတထေးကတော်ကြီးတွေကဟိုအဆံပြည့်ရင်လာတကူဗျာနိုင်ကြလာတာပေါ့ ဟင်သူ့ထဲမှာမှန်ရှိသေးလားဟင်တရဏဂုံနဲ့နှင်ထုတ်ထားတာလေတားထားတာဖိထားတာမဟုတ်လားတည့်ရဲ့ဟုတ်ကလားဗျာအဲ့တော့သူတို့သူတို့နေရာသူတို့တော့တတိယတဲ့တတိနေရာဝင်ပြီးသူဟာသူနေပြသူဟာသူအမှတ်မလွတ်ဗျာဟင်အဲ့တော့ကျွန်မကလည်းလုံရဲလုံနေရတယ်ညနေစာတတိကြီးတွေမစားသေးလို့စားသေးဘူးဗျာဟင်မနေ့ကလည်းမစားတော့ညနေစာလည်းမစားတော့လေအဲ့တော့ကျွန်မအားကတော့တတိအားရှိရဲ့လား အဲတထေးတော်မှစားထားတာမှမဟုတ်ဘူးတထေးလိုကောကိုချမ်းသာစိတ်ချမ်းသာရှိသလားတော့ကြုံရအဲ့တော့စိတ်ကိုယ်ကလည်းမချမ်းသာဘူးအာဟာရလည်းမပြည့်တော့အလုံးလုံးရင်းနဲ့တော့နေမျက်စိပြားပြီးရင်ထိုးပြီးဟိုမူးမလို့လို့လဲမလို့လို့ဖြစ်တော့တထေးကြီးကနှံ့မြင်လေလားအဲ့တော့ခေါ်ပြီးတော့ဗာဖြစ်တာတော့မေးတယ်ကျုပ်တော်တော်တို့ဒီနေ့ဥပုသ်တောင်းတယ်လို့တော်တို့နေတယ်လို့နေမယ်စားတယ်လို့စားမယ်လို့ ယူထားလို့ဒီနေ့မနေ့ကလည်းမစားဘူးခုလည်းမစားသေးဘူးဟင်အဲ့တော့အာမရှိလို့ဒီလိုဖြစ်တယ်ပေါ့အဲ့တော့တတိယလည်းဒီလိုဆိုနေအလုံးမလုံးနဲ့တော့ရော့တတုမတုတုံးဆိုပြီးတော့တတုမတုပေးတယ်အဲ့တော့ကျွန်မလေးရမေးတယ်ဟုတ်ပြီကြုတ်တော့တတုမတုပေးတယ်တတိကြီးတို့ကသုံးပါသလားလို့မေးအဲ့တော့ဟဲ့ဒီမှာခုနကတည်းကဂီလာနာပိပါဒသာလောမိုးသိလို့ဖြစ်စေဝေဒနာတစ်ခုဖြစ်စေဖြစ်မှာပါသူကသုံးပါတယ်ဒုက္ခမဖြစ်လို့မသုံးဘူးငြိမ်တော့ဆိုတော့ ရှင်တို့မှမတိုးရင်ကျွန်တော်မျိုးမှလည်းမတုံးတော့ဘူးနေရဟင်ဥပုပ်ဆောင်တာကျွန်မဥပုပ်ဟုတ်ကလားဗျအဲ့တော့ဒီဒီလောက်အားမရှိတဲ့ပုဂ္ဂိုလ်တနေ့လုံးအလုပ်လဲလုပ်ရပြီမစားဘူးဆိုတော့ခံနိုင်ပါမလားညလည်းရောက်သေးဗျပေတော့နတ်ပြည်ရောက်သွားတယ်ကြက်ချင်းဟင်သူတတိလည်းမလို့လေဟင်ကျွန်ဆိုတော့ဟို သားသမီးတွေနောက်စိတ်မချစီသေးလားတဲ့ယရနာပစ္စည်းတွေကစိတ်မချစီသေးလားမှားတန်းလေးရောမှားစရာစီသေးလားကျုံကအဲ့လောက်ပိုင်တာတထေးတွေနဲ့ကျုံတွေဘလောက်กว่าဟင်တို့တထေးများသိရင်ပဲမယ်တို့ငါမရှိလိမ့်လိမ့်မာမာနေရဲ့နော်ပါသေးလားနေလို့ငါမရှိခွေးဖြစ်မယ်ကိုကူးဖြစ်မှာတော့သိဘူးကျန်တဲ့လူကဖြစ်နိုင်သေးတယ်မဖို့နှိပ်ပါကိုအာယုံမှခွေးဖြစ်မှာတော့သိဘူး ဟုတ်ကလားဗျမှားရမ်းနေနေဘူးထင်တယ်တစ်သေးသေးရင်ကျွန်သေးတော့မှားတရားရှိသေးလားဟုတ်ကလားဗျအဲ့တော့ပစ္စည်းရှိနေပစ္စည်းမဲ့ဘယ်ဟာပုံချမ်းသာတော့ဟောဗျာဒါပစ္စည်းရှိဖြစ်ချင်လားပစ္စည်းမဲ့ဖြစ်ချင်လားဟောဗျာဟင်ဟောဗျာမေးလို့ရတော့ဘူးဗျာအဲ့ဒီတော့တို့နတ်ပြည်ရောက်သွားတယ်အဲ့ဒီတော့တို့ဝိပဿနာနဲ့ဆိုတော့ကိုယ်သက်တကပါဟုတ်လားဒီဝရမနဲ့ဆိုတော့လေ အဲ့ဒီ60ကဘာလုံးဟာလူနဲ့နတ်ပဲဖြစ်ခဲ့ဘူးတဲ့အပယ်လေးပုံကိုတစ်ခေါက်မှရောက်ဘူးတဲ့ဒီလိုဆိုဥပုပ်တခါရတာနိဗ္ဗာန်တိမဖူလုံးဘူးလားအဟုတ်တာတောင်းခဲ့ရင်ပေါ့လေဥပုပ်ဥပုပ်နဲ့ဒါတူခဲ့ရင်ပြောတာပေါ့ဟုတ်ကလားဗျာဒါနဲ့ဒီဘဝရောက်တော့ဘုရားသာသနာမှာအေကူပောတတာဘိက္ခုညီမရလို့ဧတရေရာတို့နဲ့ရောက်လာတယ်ပါဠိလို အေကူပောတတာလေဗမာလိုတသက်နဲ့တကူတစ်ချိန်မှာဥပုပ်ဆောင်ဘူးတဲ့ကုသိုလ်ကြောင့် 60တကဘာလဲအပင်မရောက်ဘူးထင်လားတရဏဂုံရဲ့တောင်းထင်လဲအစွမ်းတတိထင်လဲဒီတရဏဂုံလုံးမလဲပွားမလဲအာယုံလုံးမမဟုတ်ဘူးလားအာယုံလုံးမလဲဥပုပ်ရမှာမဟုတ်ဘူးလားဥပုပ်ရမှာလဲသုတ်တိတိလာဖြစ်မှာမဟုတ်ဘူးလားဟင်ဒီအဲ့ဒီပင်ကျဲတဲ့စိတ်နဲ့အဲ့ဒီတတိပါတဲ့ဥပုပ်ဆိုတော့တိဟိကုသိုလ်လားဒွိဟိကုသိုလ်လားဓမ္မတိလာလားအရိယာတိလာလားအရိယာတိလာအဲ့ဒီဟာကြောင့်ဒီဘုရားသာသနာမှာဘုရားတရားတော်ကိုနာယုံမျှနဲ့ သူဣတိတဲ့ရတဲ့ဘိက္ခုနီမှာဖြစ်ပါတယ်ဟုတ်ကလားဗျာဒုဥပုပ်တယ်တွေဒီကနေ့ဟင်မနေ့စာရောညအစားရောမစားပဲနေကြည့်ရအောင်ဖောက်လိုက်ရအောင်ဒီခုနကဂျိုင်းဖွင့်ရင်ကျိုးတော့မှာဟုတ်ကွယ်မကျိုးအောင်ဂျိုင်းမဖွင့်ကြနဲ့ဆိုဟေးဟင်ခနဲ့တော့ဟေးဒီခုနကြောင်းသားဂျိုင်းဖွင့်ကြောင်းသားဘယ်နာတော့ဟေးဒီနေ့အာယုံလုံးအောင်ဂျိုင်းမဖွင့်ကြဘူးနဲ့ဟေးကဲဘယ်နဲ့တော့ဘယ်နဲ့တော့ လှုပ်ဘူးပြမဖွင့်တော့ဘူးနဲ့တူတယ်ဘယ်သူမှမလှုပ်တော့ပါဘူးဟင်ဟင်ယူနိုင်မမလားအဲ့တော့ကာမသီလနဲ့တော်ပါလားအဲ့နေတိုင်းတော့ကာမသီလဒီကနေ့အတွက်တရက်လင်းတစ်ချိန်ပါရမီတက်အောင်လို့ဗြဟ္မသီလယူရတာမဟုတ်ဘူးလားဗြဟ္မသီလနဲ့တော်ပါလားနိဗ္ဗာန်ဝင်မြင်သေးတာမဟုတ်ဘူးလားဘဝပြခြင်းအရိယသီလတွေတွားမှာမဟုတ်ဘူးလားဟုတ်ကလားဗျာအဲ့တော့အရိယသီလဖြစ်ခြင်းအာယုံလုံးအောင်တရဏဂုံပွားမှာထင်ရဟင်ပွားနိုင်ပါမလားဟင် အဲ့တော့ဥပုပ်ခုတို့ပြောတဲ့ဥပုပ်စိတ်တံသီလစိတ်တံကိုကြည့်၍မိမိတို့လုပ်တဲ့သီလတို့မဟုတ်ရိုးရိုးသီလဖြစ်ဖြစ်ဥပုပ်တော်သီလဖြစ်ဖြစ်ငါယူတဲ့သီလယူယုံတင်မလားရသလားကိုကိုကိုစစ်ပါယူယုံတင်မလားရသလားမေးလို့ရဘူးယူယုံမလားရသလားဆိုယူယုံနေပဲလားဟင်တို့ဟာတွေယူယုံနေမလားရအသေးဘူးထင်တယ်ဟုတ်ကလား အဲ့တော့တို့ဒီပြီးသားကကြိုက်စိတ်နဲ့မကြိုက်စိတ်တတ်မှာမဟုတ်ဘူးလားအဲ့တော့တို့ကဥပုသ်ဆောက်တည်ခဲ့တာဘယ်နှချိန်ရှိပြီတော့အချိန်ပေါင်းချိန်ပေါင်းအဖိုးတို့ဖိုးတို့ရင်မရမှာဖွားတို့ရင်မရမှာဘယ်နှချိန်ရှိပြီတော့ဒါရင်လောဘမရှိတော့ဖြစ်သွားပြီပေါ့ကြိုက်စိတ်မရှိတော့ဖြစ်သွားပြီမဟုတ်ဘူးလားဟောဗျာဟင်မုန်းလိုက်ကောမရှိတော့ဖြစ်သွားပြီပေါ့ဒီလောက်ဒီလောက်တောက်တည်ထားရင်ဘာဖြစ်လို့တော့ဟုတ် ဟောတို့လေချာဗျာဖုန်းကြီးတင်တယ်အဲ့ဒါကတုံးကတိုက်လောက်တာဗျာကြည့်ဗျာဒီအဖိုးဖုန်းကြီးကတုံးတိုက်တာဗျာတန်တဲ့တန်လာတို့လည်းဟောနေတာအဖိုးကမလိုက်တာလားမဟုတ်ဘူးလားမဟုတ်ဘူးဗျာဒီလားဗျာဟောဗျာဟောဗျာလောကရောဗျာတိုက်ကုန်ဗျာဗျာအဖိုးဘေးွာကတော့အဲအကဲအဲတို့အကဲဖုန်းကြီးနဲ့တို့တိုက်တာဗျာအဲ့ဒါဒီအဖိုးတော့ဟင်အဲ့တော့ဟင်အဲ့ဒါမှတ်ထားကြမေရောဖလာနဲ့မကျေနပ်ပါနဲ့ ကိုကိုယ်တိုင်သဘောပေါက်ပါစေဟင်သဘောပေါက်ရင်စေတနာပါနိုင်ဘူးလားသဘောပေါက်အောင်လုပ်သဘောပေါက်မှစေတနာပါမယ်စေတနာပါရင်ဟိုအတိတ်ပဲကြည့်မသိနိုင်ဘူးလားဒါကိုလုတ်တဲ့လုတ်ဟာအခံမပြည့်နိုင်ဘူးလားအခံပြည့်မှအနံကြီးဖြစ်မှာပေါ့ကြူတာကြပါမလားဗျာဒါတို့ဒီတို့တို့ခုပြောတာတရက်သာလားတစ်သက်သာလားဗျာကြူထားကြကြူတောက်အောင် ဟုတ်ကလားသီလရေုံနဲ့မပြီးနဲ့ရအောင်ကြိုးစားဟုတ်ကလားဗျာဒီနေ့တရဏဂုံသုံးပါးနဲ့တကွရှစ်ပါးသောတိခါဘုဒ္ဓကိုယိုယိုတည်တည်ကျင့်သုံးဆောက်တည်ကြရသောသီလကုသကံစေရနာယနေ့သွန်စားရှိသောဒါနဝတ္ထုတို့ကိုလှူဒါန်းကြရသောဒါနကုသကံစေရနာယနေ့သီလဆောက်တည်တဲ့နေရာသီလပြီးတောင့်ဝေးခြင်းဆိုတဲ့ အတိဘေတိုင်းမိမိတို့ဆိုင်ရာတကားဖြင့်တတိဆောင်ရဘုံတို့ကိုနာကြားရတော့တတ္တမတဝနာ ကုသိုလ်ကံစေရနာဤကုသိုလ်ကံစေရနာတို့ကြောင့်ဤနည်းဤရဲ့ဤချင်းဤကာမစ၍မိမိတို့ပိတ်တို့လာရောက်တိုက်ခိုက်သောအာယုန်များကိုလုံအောင်ဆောင်ပေးနိုင်ကြပြီလေရိုးရိုးစိတ်မှအရိယာစိတ်အရိယာစိတ်မှနိဗ္ဗာန်စိတ်တို့ရအောင်ကြိုးစားနိုင်ကြသောဘုရားရှင်ဤပါတော်အစစ် သမီးတော်အစဉ်များဖြစ်ကြပါစေ။